ဉာဏ်လွန်တော်မူလေသော၆ထပ်ကြီးဒုတိယနာယကဝိနာယကဆရာတော်ဖြစ်သောဧကမဟာဗာဏိတပါရန္တအစဉ်အစိမ့်နာမထေကိုကြောင်းပြုပြီးတော့သာဗနာပူဇော်ဝဲအနေနဲ့ကျင်းပတဲ့တရားဝဲမှာမနေ့ကလည်းပဲ ဆရာတော်ကြီးဘုံသိက္ခာတွေလည်းနည်းနည်းပြောပြခဲ့ပါပြီ။ဒီနေ့လည်းမနေ့ကဝီနည်းနဲ့စတဲ့စပြီးတော့နည်းနည်းလေးပြောခြင်းပါသေးတယ်။ဒါကြောင့်လဲဆိုလို့ရှိရင်ဝီနည်းနဲ့စပြီးတော့ဒီနားလည်းထားရင်ဘုကောင်းပါလေ။အဲဒီဆရာတော်ကနာမကဝိထုနဲ့စပြီးတော့နဝကာမအဖြစ်ဖြင့်လူရန်တာတွေကိုသူကိုယ်တိုင်မသိသိပဲမစီမမခံွယ်ပဲနဲ့ ကပ္ပိယဒကာတွေမှာသွဲထားတယ်ကပ္ပိယဒကာတွေသဘောအတိုင်းနဲ့သွဲထားတယ်ကပ္ပိယဒကာတွေကဒရာတရားအတိုင်းလိုအပ်တဲ့ပစ္စည်းတွေတော့ထောက်ပံ့ကြမှာပါပဲဒါပေမဲ့လို့ဘုံကြီးတဲ့ရဟန်းတော်များမှာတော့မိမိကိုယ်အတွက်လိုအပ်တဲ့ပစ္စည်းဆိုတာသိမရှိဘူးဘာမှတဲမလို့ သုံးဘက်ကလည်းမလိုဘူးသင်္ကန်းဘက်ကလည်းမလိုဘူးနေရာကြောင်းရနေရာဒီလိုဘက်ကလည်းလူသာမဟုတ်ဆေးပြည့်ပြီးတယ်လူသာမဟုတ်သူ့အတူလူမဲ့ပုဂ္ဂိုလ်တွေကရှိနေတာပိုးနေသေးတာပဲဒါကြတော့မိမိအတွက်တော့ဖြင့်သိလိုလားမယ်မဟုတ်ပါဘူးဘာဝနာရဲ့အကျိုးများရာများကြောင်းဆိုတော့အဲဒီထောက်ပံ့မှုပြုရမှုဒါလေးတွေတော့ဖြင့်လိုပါလိမ့်မယ်ဒီတော့ဖျား ဆင်းရဲတော်စေတီတော်ဆင်းရဲတော်များအတွက်ဖြစ်စေပရိယတိသာသနာတော်ကိုလေးလာကျင့်သုံးပြီးသာသနာပြုနေရတဲ့ပုဂ္ဂိုလ်တွေအတွက်ဖြစ်စေအဲဒီလိုဟာတော့လူသားလေးတွေရှိပါလိမ့်မယ်အဲဒီလိုလူသားတွေကိုအသုံးပြုမဲ့လက္ခဏာရှိတာပါပဲဘုန်းကြီးတို့ကတော့မင်းတကတထေကြီးအကြောင်းပြုပြီးတော့ဖွင့်ပြထားတဲ့သိက္ခာပုရှိပါတယ်။တန်တိဘိက္ခဝေ မနုဿာသဒ္ဓါပဒနာဘိက္ခုယံတို့သဒ္ဓါပဒနာယုံကြည်မှုသဒ္ဓါတရားကြည်ညိုမှုသဒ္ဓါတရားနှင့်ပြည့်စုံကြကုန်သောမနုဿာလူတို့သည်တန်တည်ရှိကြကုန်၏သဒ္ဓါတရားနှင့်ပြည့်စုံတဲ့လူတွေရှိတယ်သဒ္ဓါတရားဆိုတာဟာကံကံရဲ့အကျိုးကိုယုံကြည်တာလည်းသဒ္ဓါတရားပဲဘုရားကုံတရားကုံဘာငါကုံယုံကြည်ရတဲ့သဒ္ဓါတရားပဲ အဲဒီတရားတရားရင်းငါပြုပြီးတော့လှူဒန်းကြတာကိုကာကံရုပ်ယုံကြည်တဲ့ပုဂ္ဂိုလ်တွေကမိမိတို့ဒီလိုလဲလို့ရှိရင်ယခုဘဝမှာလည်းပဲကောင်းကျိုးချမ်းသာတွေရနိုင်တယ်။နောက်တန်တရားဘဝတွေမှာလည်းကောင်းကျိုးချမ်းသာတွေရပြီးတော့သွားနိုင်တယ်။နောက်ဆုံးဆင်းရဲကတည်ငြိမ်တဲ့နိဗ္ဗာန်ကိုလည်းရောက်နိုင်တယ်။အဲဒီလိုကံကံရုပ်ယုံကြည်ပြီးတော့ထူထမ်းကြအခုဒီသာဝနာကိစ္စနဲ့စပ်ပြီးထူထမ်းတာတွေလည်းဒီတိုင်းပါပဲ။ ကံကံရုပ်ယုံကြည်ပြီးတော့ထူထမ်းကြပါလေအဲဒီတရားတရားနဲ့ပြည့်စုံလို့ထူထမ်းကြတယ်အဲဒီလိုထူထမ်းကြမှာဘုရားလူထမ်းတဲ့အခါတော့ဘုရားကုံကြီးအာရုံပြုပြီးတော့လူချမ်းမြတ်တရားလူထမ်းတဲ့အခါကျတော့တရားကုံတရားဆိုတာကတော့အဲဒီလိုတရားဘောတွေပါလေကျင့်ပါတဲ့အခါလူထမ်းရတာပေါ့လေပြီးတော့တရားစာအုပ်တို့ဘာတို့တွေလူထမ်းကြတာရှိပါတယ် ဘာငါလူပန်းတယ်ဆိုတာကတော့ဒါကတော့မမြင်မပြလို့ပါပဲဘာငါကုံနေအာပြုပြီးတော့သုပတိပါဏအစရှိတော်ကုံနေသုပတိပါဏကောင်းစွာကျင့်တယ်ဘာတွေကောင်းစွာကျင့်တယ်လဲလောဘဒေါသမောဟဆိုတဲ့တရားစိုးတွေကင်းအောင်လို့ကျင့်တာကောင်းစွာကျင့်တယ်ဘာသာတိုင်းဘာသာတိုင်းမှာသူတို့ဘာသာတရားအရာ ကျင့်တာဟာကောင်းသောကျင့်လို့ဒီလိုအပြီးမှပြုထားကြပါတယ်ယုံကြည်ကြပါတယ်ဒါပေမဲ့တကယ်စင်စစ်ကတော့မကောင်းတာတွေပပြောက်အောင်ကျင့်မှ ကောင်းသောကျင့်ဖြစ်တယ်ဥပမာအားဖြင့်မကြမ်းမမာဖြစ်နေတဲ့အခါကာလမှာ မကြမ်းမာတဲ့ယောဂဝေဒနာပြောက်အောင်ဆေးကုတာဟာကောင်းသလားမကောင်းဘူးလားကောင်းပါဗျာအဲဒါကောင်းတဲ့ကျင့်ပဲအဲဒီတော့ပဲ မိမိတို့တဏ္ဍာမှာမကောင်းတဲ့တရားစုတွေရှိရဲ့။ဘာတွေတုံးဆိုရင်လောဘဒေါသမောဟအချင်းချင်းပါရင်သုံးခုပါပဲ။အဲဒီလောဘဒေါသမောဟတရားစုတွေအကြောင်းပြုပြီးတော့ပယ်လေးပါးလည်းကြနိုင်တယ်။လူဖြစ်နေတဲ့အခါမှာလည်းပဲမကောင်းကျိုးတွေရပြီးအသက်တူခြင်းအနာများခြင်းစရှိသောမကောင်းကျိုးတွေနဲ့တွေ့ရတယ်။ကိုယ်စင်းစိတ်စင်းရဲတွေနဲ့တွေ့ကြုံရတာတဲ့။အဲဒီတော့ ဒီလောဘဒေါသမောဟတွေဟာကောင်းတဲ့တရားလားဆိုးတဲ့တရားလားမင်းရင်ဘယ်လိုပြောအောင်လဲဆိုးတဲ့တရားပါအဲလောဘဒေါသမောဟတွေရှိနေတာကကောင်းသလားကျင်းတာကကောင်းသလားကျင်းတာကတော့ကောင်းပါဗျာအဲလောဘဒေါသမောဟကျင်းတာကောင်းတယ်ဒါတော့လောဘဒေါသမောဟကြည်မြဲရှိနေအောင်ပွားများအောင်လုပ်နေရင် ကောင်းတယ်လို့ဟုတ်ပါမလားဟုတ်ပါဗျာဟုတ်ဘူးအဲဘုသူဘာသာရေးကဘယ်လိုပဲဟောထားတာ လောဘဒေါသမောဟပွားအောင်အလုပ်လုပ်တဲ့အလုပ်ဆိုရင်အဲ့ဒီလိုဟာကောင်းတဲ့လို့မဟုတ်ဘူးအဲ့ဒါကိန်းနေမှတ်ထားမယ်ဘသူကဟောတဲ့တရားပဲဖြစ်ဖြစ်လောဘဖြစ်ကြောင်းနေဟောနေတယ်ဒေါသဖြစ်ကြောင်းနေဟောနေတယ်မောဟဖြစ်ကြောင်းနေဟောနေတယ်ဆိုရင်အဲ့ဒါကောင်းတဲ့အကျင့်မဟုတ်ဘူးအဲ့ဒီတိုင်းကျင့်လို့ရှိရင်ကောင်းတဲ့ကျင့်မဟုတ်ဆိုးတဲ့ကျင့်တွေပဲ ယောဂဝေဒနာဖြစ်နေတဲ့ပုဂ္ဂိုလ်မှာယောဂဝေဒနာတိုးစေရတဲ့မတည့်တဲ့အစာတွေစားရင်ကောင်းမှာမလားမကောင်းပါဘူးဗျာအဲအဲ့ဒါမကောင်းတယ်လို့ပဲလောဘဒေါသပွားအောင်ကျင့်နေတဲ့ကျင့်လုံနေတဲ့လောကကောင်းတော့လို့မဟုတ်ဘူးဆိုတော့လုံလောဘဒေါသမောဟကင်းအောင်ကျင့်ပါလောဘဒေါသမောဟကင်းအောင်ကျင့်တာကဘယ်လိုကျင့်ရတာလဲဆိုရင်သီလကိုကျင့်ရမယ်သမာဓိကိုကျင့်ရမယ်ပညာကိုကျင့်ရမယ်အချင်းချင်းတော့ဒီသုံးခုပါပဲ လူများပါဆိုရင်၅ပါးသီလရိုသေတွေကျင့်နေရင်ကိုဖြင့်မတော်မတော်တာတွေပြုမှုกินတယ်နှုတ်ဖြင့်မတော်တာတွေပြောမှုกินတယ်အဲ့ဒါဆိုရင်ကိုနှုတ်ဖြင့်ကျူးလွန်မဲ့ကျူးလွန်နိုင်အောင်အားပေးတဲ့လောဘဒေါသမောဟတွေကျင်းတာပဲ သီလကိုရိုးသေးသေးစောင့်ပြီးတော့နေတဲ့ပုဂ္ဂိုလ်ဟာသူများအသက်ကိုသတ်ပါမလားမသတ်ပါဘူးဗျာအဲတတ်နိုင်အောင်လို့ကြမ်းတမ်းတယ်လောဘဒေါသမောဟတွေမရှိရဘူးဘုရားဥစ္စာခိုးပါမလားခိုးပါဗျာအဲဘုရားဥစ္စာလည်းမခိုးဘူးအဲလောဘဒေါသမောဟဘုရားဥစ္စာခိုးနိုင်တော့ကြမ်းတမ်းတယ်လောဘဒေါသမောဟတွေกินတယ်ဘုရားအကျိုးမဲ့ဖြစ်အောင်လိမ့်လိပြီးပြောပါမလားပြောပါဗျာ အဲအဲ့ဒါလည်းပဲသူတော်ကအကျုံးမဲ့ဖြစ်အောင်လင်းလီပြောမဲ့လောဘဒေါသမောဟတွေကျင်းတာပဲရိုးသေးသေးသီလစောင့်ရှောက်နေလို့ရှိရင်အဲ့ဒီ၅ပါးသီလနဲ့ဆိုင်တဲ့လောဘဒေါသမောဟအကျမ်းစာတွေကျင်းတယ်တဲ့ကဝိတိတ်ကမကိလေသာတွေခေါ်တယ်သီလဖြင့်ဝိတိတ်ကမကိလေသာတွေပယ်ရတယ်သီလဖြင့်ဝိတိတ်ကမကိလေသာတွေပယ်နိုင်အောင်ကျင့်တာလည်းကောင်းသောကျင့်ပဲအဲ့ဒီကောင်းသောကျင့်ကျင့်နေရင် သူတစ်ပါးသက်သာခြင်းခိုးခြင်းစားရှိတော့မကောင်းမှုတွေမရှိတော့အပေလေးပါးလည်းမကြဘူးမှန်ပါအပေလေးပါးမှလွတ်တယ်အပေလေးပါးကြတယ်ဆိုတော့အဲ့ဒီလိုမကောင်းမှုတွေရှိလို့ကြတာပြီးတော့သမာဓိအကျင့်ကိုကျင့်လို့ရှိရင်ဒါလည်းပိုကောင်းလာတယ်သမာဓိအကျင့်ကတော့တခုတည်းသောအာယုံမှာစိတ်ဆွဲနေအောင်အားထုတ်ရတာအများနာလည်းဒါအာနာပါနဆိုတော့သက်သက်ဝင်တဲ့ကောမြန်ပြရှုပြီးတော့နေလို့ရှိရင်စိတ်ရတခြားတစ်ပါးမသွားဘူး ကေသာလောမနခာရဏတစောစသည်ဖြင့်အဲဒီ32ခေါ်တာလာရင်နှလုံးသွင်းနေလည်းပဲတခြားတော့မသွားဘူးဘုရားကောင်အာယုံပြုနေတဲ့ခါလည်းပဲဒါလည်းပဲခိုင်မာမှဒါကတော့ဘုရားဘုရားအာယုံပြုရင်ဘုရားရှိခိုးရင်စိတ်တွေဟူသွားရောသွားနေတယ်ကြီးရတယ်အဲဒီတော့မသွားအောင်လို့ပဲအထောက်အဲဒီတော့သမာဓိအလုပ်ကိုလုပ်နေရင်စိတ်တွေဟာတခြားတစ်ပါးမသွားဘူးတဲ့လောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးမောဟလည်းမဖြစ်ဘူးသာ ဒါပေမဲ့သမာဓိကလည်းအားကောင်းလာမှအာရုဒ္ဓသာတော့ကင်းပါဘူးကိုယ်ဆွဲပြီးတော့ထွက်တာပဲအဲဒီတော့သမာဓိအဖြစ်ကျင့်တာစိတ်ကူးထဲမှာဖြစ်မဲ့လောဘဒေါသမောဟကင်းအောင်ကျင့်တာပဲပရိယုဋ္ဌာကိလေသာတဲ့ပါဠိဝေါဟာရပရိယုဋ္ဌာစိတ်ကူးထဲဖြစ်တဲ့လောဘဒေါသမောဟစိတ်ကူးပဲရှိသေးတယ်ကိုယ်လိုနှုတ်တော့မရောက်သေးဘူးအဲဒါသမာဓိကျင့်ကျင့်ရင်ကင်းပါလေဒါကြောင့်သမာဓိကျင့်ကျင့်နေတာလည်းကောင်းသောကျင့်ပါပဲ ပညာချင်းတဲ့ပညာချင်းဆိုဝိပဿနာချင်းပဲမနေ့ကလည်းပြောခဲ့ပါပြီဝါရ၆ပါးပေါ်တိုင်းပေါ်တိုင်းအိစ္ဆဒုက္ခအနတ္တသိအောင်ရှုနေလို့မြင်နိုင်ကြတိုင်းနဲ့အိစ္ဆဒုက္ခအနတ္တအမှန်တိုင်းသိနေလို့ရှိရင်အဲ့ဒီသိရတဲ့အောင်နဲ့စပြီးတော့လောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးမောဟလည်းမဖြစ်ဘူးငြိမ့်နေဒါကအနုပြကိလေသာတွေကျင်းတာတဲ့အဲ့ဒါကအမြင့်မြတ်ဆုံးကျင့်ပါပဲနောက်ဆုံးကြတော့အရိယာမရောက်တဲ့ခါကာလကြတော့သန္တာနာနုပြဆိုတဲ့ ကိလေသာတွေပါအကုန်ကင်းတယ်ဖြစ်ကုန်မဖြစ်တော့ဘူးအဲဒီလိုမဖြစ်အောင်လို့ကျင့်ရတာဒီလိုကျင့်နေရဘယ်မှာရှိတာတော့ဆိုရင်ဗုဒ္ဓသာသနာတော်မှာလာရှိတယ်ဗုဒ္ဓသာသနာပြင်ပမှာဆိုရင်နာမဗိဒတော်ပြည့်ပြည့်စုံစုံရှိခြင်းမရှိတာဟုတ်လားမှန်ပါဗျာအဲတချို့နည်းနည်းပါးပါးရှိတယ်တချို့မရှိဘူးသမာဓိအကျင့်ကလည်းပဲသာသနာပြင်မဲ့မှာပြည့်ပြည့်စုံစုံမရှိဘူးနည်းနည်းပါးပါးတော့ရှိပါရဲ့ဝိပဿနာပညာအကျင့်ကတော့ ဘုရားသာသနာအပြင်ဘက်မှာလုံးလုံးမရှိဘူးအဲ့ဒါတော့ဘာမှကိုမရှိဘူးဘုရားသာသနာတွင်ကပုဂ္ဂိုလ်တွေတောင်မှအဲ့ဒီဝိပဿနာကျင့်ရင်သဘောမကျလို့မကျင့်မဲနဲ့အလွတ်နေဖို့ရဟောပြောနေတဲ့ပုဂ္ဂိုလ်တွေရှိတာပဲအဲ့ဒါသာသနာအပြင်ဘက်ကို ရောက်အောင်ပို့တာနဲ့ကျူးတယ်ဟုတ်လားမှန်ဒါလေးလည်းနားလည်ထားမှအဲ့တော့သီလသမာဓိပညာကျင့်ကျင့်နေတာဟာကောင်းသောကျင့်ပဲမြတ်စွာဘုရားဤတတိတာဝကတွေဟာ လောဘကင်းအောင်ဒေါသကင်းအောင်မောဟကင်းအောင်သီလသမာဓိပညာကျင့်ကိုကျင့်နေကြတယ်အဲဒီကျင့်နေကြတဲ့သုပ္ပတိပါဏာစရှိသောဂုဏ်တွေအာရုံပြုပြီးတော့သံဃာတွေကိုလှူဒါန်းကြရတယ်။ခိုင်သာလေးတော့သံဃာဂုဏ်လေးတော့ဆွေးအောင်နေတာအရေးကြီးတယ်။သုပ္ပတိပါဏောသုပ္ပတိပါဏောလောဘဒေါသဒေါသ ကင်းကြောင်းမောဟကင်းကြောင်းကောင်းမွန်စွာကောင်းမွန်စွာကျင့်ကြံတော်မူသောကျင့်ကြံတော်မူသောဘင်္ဂါတော်မြတ်ပါပေတကားဘင်္ဂါတော်မြတ်ပါပေတကားသုပတိပန္နောသုပတိပန္နောလောဘဒေါသလောဘဒေါသမောဟကင်းကြောင်းမောဟကင်းကြောင်းကောင်းမွန်စွာကောင်းမွန်စွာကျင့်ကြံတတ်သောကျင့်ကြံတတ် ဃာတော်များပါပေလားသံဃာတော်များပါပေလားသံဃာတော်ဆိုတာမြတ်စွာဘုရားရဲ့ဒီသားတွေအကုန်လုံးသံဃာတော်ခေါ်တယ်ရဟန်းတစ်ပါးနှစ်ပါးကိုသံဃာတော်ဘယ်လိုမဟုတ်ဘူးဆယ်ပါးလောက်လည်းခေါ်တာမဟုတ်တရားလောက်လည်းခေါ်တာမဟုတ်ဘုရားရည်သားတွေအကုန်လုံးနဲ့အဲ့ဒီအကုန်လုံးနဲ့မှာ စေရင်းနဲ့တွေ့လို့ရှိရင်မလေးပါဖူလေးပါရောက်နေတဲ့အရိယာပုဂ္ဂိုလ်က၄အ၈ပါးတဲ့မလေးပါရောက်တာ၄ပါးဖူလေးပါရောက်တာ၄ပါးအရိယာပုဂ္ဂိုလ်၈ပါးမလေးပါတဲ့ကပထမဆုံးသောတာပတ္တိမဲ့ရောက်အားထုတ်နေတဲ့ကလျာဏဘုရုဇင်ကတပါးအဲပါလည်းပဲသောတာပတ္တိကိုရအောင်အားထုတ်နေတဲ့ပုဂ္ဂိုလ်တွေထည့်ယူလိုက်တော့၈ပါးပဲတွေ့ရပါတယ်။မှန်ကတော့၉ပါးဖြစ်တယ်။အဲဒီပုဂ္ဂိုလ်တွေက သီလလည်းလုံးလုံးချုံချုံကျင့်နေတဲ့ပုဂ္ဂိုလ်တွေဟုတ်လားမှန်ပါဗျာသီလမလုံးချုံရင်သူကသံဃာတဲ့စည်ရင်ဝင်မှုဒုက္ခတိဘာနာမရှိဘူးဟုတ်လားမှန်ပါဒုက္ခတိဘာနာစာရတော်ကိုနဲ့ချီးကျူးရတဲ့သံဃာကသီလလည်းရိုးသေးသေးကျင့်မှာတတ်နိုင်လို့ရှိရင်သမာဓိလည်းကျင့်အောင်မှာတတ်နိုင်လို့ရှိရင်ပညာလည်းပြည့်စုံအောင်ကျင့်အောင်မှာအဲအဲဒီတော့သီလသမာဓိပညာကိုရိုးသေးသေးကျင့်နေတဲ့ပုဂ္ဂိုလ်ဟာသုတ်တိဘာနာ ကောင်းသောခြင်းပြင့်နေတဲ့ဂုဏ်နဲ့ပြည့်စုံတာပဲတဲ့အဲဒီတော့မိမိတို့ကိုယ်ွယ်နေတဲ့သံဃာတော်တွေကိုသုတ်တိပါဏလောဘဒေါသမောဟကင်းကြောင်းကောင်းမွန်စွာကျင့်ကြံတော်မူရပါပေတယ်ကျင့်ကြံတော်မူတဲ့သုတ်တိပါဏဂုဏ်နဲ့ပြည့်စုံတော်မူပါပေတယ်လို့အဲဒီတော့အာရုံပြုပြီးတော့အယူသေးလည်းပြုရတယ်လူသားများရတယ်ဟုတ်လားမှန်ပါဗျာအဲဒါလေးနားလည်ထားဖို့လိုပါတယ်အဲဒါအဲဒီတော့ကံကံအကျိုးလည်းယုံကြည်ဆရာတရားသံဃာကုံလည်းယုံကြည်ပြီးတော့ သရာတရားနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေရှိကြတယ်အဲ့ဒီပုဂ္ဂိုလ်တွေကမလုပ်ကြသေးတယ်ဆိုရင်အဲဆွမ်းသင်္ကားစာကြီးတော့လူဘဝတ္ထုတွေရိုးနေတယ်လူကြတာပါပဲဒါတွေအမြဲတွင်တာပါဒါပေမဲ့ဒီမကဘူးတဲ့ဒေထောပုဂ္ဂိုလ်တော်ဒီကပ္ပိယကာရကနံကပ္ပိယကာရကတို့ဟာတိတနာယိဟိညာရွှေငွေကိုဥပနိခိပန္တိအနှံထား၍ဒီကညပြီအဲ့ဒီတော့ ရာတရားရှိတဲ့ပုဂ္ဂိုလ်တွေကသုံးသင်္ဃာစသည်တွေမဟုတ်သေးဘဲနဲ့သုံးသင်္ဃာစသည်တွေလိုတဲ့အခါရအောင်လို့ဒီရှိရညခေါ်တဲ့ရွှေငွေရှိရညဆိုတာကကြံစားရအနုစားရရွှေငွေတွေအကုန်လုံးရပါတယ်အဲဒီရွှေငွေတွေကိုကပ္ပိယထာမအနှံပြီးတော့လူတိုင်းရတယ်ကပ္ပိယထာမအထားတယ်ဟိုရဟန်းတန်ခါလက်ထဲကိုထည့်ပြီးကြည့်တာမဟုတ်ဘူးဟုတ်လားမှန်ပါသူကတော့လက်ထဲထည့်လို့ရမှကျင်တတ်တယ်ထည့်ကျင်တာဘူးသူ ဘုန်းကြီးတို့တခါတခါလာတယ်လက်ထက်အသက်လက်နဲ့အခုခါနေလားမဟုတ်ဘူးဒီလိုမလုံနဲ့လို့စားอืมဒီလိုမလုံနဲ့ဟိုဒါကပ္ပိယတွေနဲ့တူရတယ်ပြောရတယ်ဆိုအဲဒီပြည့်ပြည့်ပစ္စည်းတွေကတော့လက်ထဲထဲလို့ရပါတယ်ဒီရွှေငွေတွေကနာမသာဝတ္ထုတွေလက်ထဲထဲပြီးဒီဘာလို့မဖြစ်ဘူးဒီလိုလဲလူလုံးမဖြစ်ဘူးအဲဒါကပ္ပိယကာကတော့သာမအနာမီထားကြလိမ့်မယ်ထားတဲ့အခါမှာသူတို့ရည်ရွယ်ချက်လည်းရှိပါတယ်တဲ့ဤမိနာဤရွှေငွေဖြင့်

အဲသူရည်ရွယ်တဲ့အရှင်ဘုရားဟောတယ်ရည်ရွယ်တဲ့အရှင်ဆိုတာရည်ရည်ပုဂ္ဂိုလ်ရည်ရည်ဆရာတော်အားအဆတ်တဲ့ပစ္စည်းပေါ့ဒီဝတ္ထုငွေဖြစ်ရနိုင်တဲ့အဆတ်တဲ့ပစ္စည်းဇတ်တံငါးဇတ်တံ30တံ20တံစသည်ဖြင့်ရနိုင်တဲ့ဆွမ်းဖြစ်ဖြစ်သင်္ကန်းဖြစ်ဖြစ်ဘာမဆိုပေါ့လေဗေဒပင်လိုပဲဆိုတာဘာမဆိုသူကရနိုင်တယ်အဲဒီလိုပစ္စည်းကိုအဆတ်တဲ့ပစ္စည်းရှိပါတယ်တဲ့အဲဒီအဆတ်တဲ့ပစ္စည်းကိုသူကြပါလို့ ကပ္ပယထာမှာပြောပြီးအာနန္ဒာအာနန္ဒီထူကြလို့ရှိရင်တဲ့အဲဒါရဟန်းဒီမှာအာကမဟုတ်ပါဘူးကပ္ပယဒီမှာအာကရဟန်းဒီမှာတော့ပါဇာကဆိုပြုပြီးတော့သူဝင်သူနိုင်ပါလေဒီဝိတုငွေတော့မှဖြစ်ပေါ်လာတော့ရဟန်းတော်အဆက်သောသွားသင်္ကအစရှိသောလိုရာပစ္စည်းများကိုလူတန်းပါ၏ဒီလိုလျှောက်ပြီးတော့လည်းနိုင်ပါလေအဲနောက်တော့ကပ္ပိယထာမှာအထာတယ်နုဇာနာမိဒိဋ္ဌိရန္တောကပ္ပိယံတံပါရိတုံနဲ့မြတ်စွာဘုရား ဧကွေယံနဲ့ယံသရောထောသို့သောလူထံသောဝတ္ထုရွှေငွေမှယံခြင်းဝတ္ထုပစ္စည်းကပိယံကပိယံယံတော်တို့အားအစာဤတန်တော်အစာသောပစ္စည်းကိုပါဠိတော်တာယာခြင်းကဟံငါပြရတဲ့နိဗ္ဗာန်မီခွင့်ပြုပါတယ်တဲ့ဒါကမြတ်စွာဘုရားကိုယ်တိုင်ခွင့်ပြုတာဟောနောကမနောကမလူဝိုင်းစေမပမတားမရဘူးဆိုတော့သက္ကရာတွေကပြောထားတာကဘုရားပြောတာမဟုတ်ဘုရားမိတ်မရှိတာမဟုတ် ရားမရှိတာတော့အဲ့ဒီလိုပဲဘုဒ္ဓငွေတော့ကဖြစ်ပေါ်လာတာတော့ရဟန်းတော်အဆက်သက်လိုရာပစ္စည်းကိုလူရန်လို့ရှိရင်အဲ့ဒီဘုဒ္ဓငွေတော့ကဖြစ်ပေါ်လာတော့သံသင်္ဃာဆက်ပြီးတော့အဆက်သက်ပစ္စည်းကိုပါရလက်ခံမှုရငါဖျားခွင့်ပြုပြီတဲ့အဲအဲ့ဒီလိုခွင့်ပြုပြီတဲ့အဲ့ဒီလိုခွင့်ပြုတယ်လို့အမိတ်ရှိထားတဲ့အတိုင်းဘုန်းကြီးတို့ကအခုတော့ဒီလိုပဲညွန်ကြပြီးတော့လူစီပါတယ် ဒါကအပြည့်လည်းကျင်းပါတယ်။အရိယစီမှာဒီဝတ္ထုငွေတွေရှိနေတယ်။ကိုယ်လည်းအကြောင်းကြောင့်ဆက်ရဘူးအရေးရှိတဲ့ခါကျလိုရှိတဲ့ဟာကိုဘာမဆိုသူကရတာပဲ။ဒါပေမဲ့ခုနပြောတဲ့အတိုင်းအဲကိုရေးကိုယ်တာနဲ့သုံးမြရတော့တည်းမရှိပါဘူး။သာသနာရဲ့ကြီးပွားကြီးပွားကြောင်းနေတော့အဲဒါတွေတော့တင့်တော်တဲ့ညာဌာနထောက်ပါမို့ထူထားမို့အဲဒီတော့ညွှန်ကြားပါတယ်။ဟောဒီကဆရာတော်လည်းဒီတိုင်းနဲ့သူကနဝကာမလို့အမည်နဲ့လူထားတာလည်းသူကြောင့်မဆိုင်ဘူးတဲ့။ အဲကတ္တရာတွေမှကတ္တရာတွေသူကလွဲအပ်ထားတာပဲလွဲထားတာပဲတဲ့အဲ့ဒါလည်းပဲတန်ရှင်းစင်ကြယ်တာပဲငါကောင်းပါတယ်အဲဝိနည်းနဲ့စပ်ပြီးတော့ညာတော်များလည်းပဲတတ်နိုင်နိုင်ကြခြင်းသုံးဖို့ပေါ့လေဒါကညာတော်ငယ်ငယ်တွေတော့လည်းမလွဲလာဘူးကပ္ပိယတွေပဲသူတို့ရှိတာမဟုတ်ခက်တာပဲလားอืมခုနေခါကာလမှာခက်တယ်သူကအဲဘုန်းကြီးတဲ့ပုဂ္ဂိုလ်တွေကြတော့ရှိပါတယ်ကပ္ပိယတွေတွဲကြတယ်ရှိနေတာလည်းအမှန်ကောင်းပါတယ်အဲဒီဆရာတော် ဒီနည်းသိခါတွေယုံကြည်မှုနဲ့စပြီးတော့ဒါလို့ဆိုလို့ရှိရင်လည်းခဏထပြောတာစုံပါပြီ။နည်းနည်းကဟောရတဲ့တရားပြန်ပြီးတော့နည်းနည်းဖြည့်ပြီးတော့ဟောရမယ်။ဘာဒေကရတ္တသုံးတဲ့ဘာဒကောင်းသောဧကရတ္တိထူသောညင့်တညင့်ရှိတယ်ညင့်ဆိုမြင်လို့ရှိတော့ကဝါရကနေ့တော့ညင့်လို့ညင့်လို့ကပြောတယ်နေ့တော့မပြောဘူး။ရတ္တိညူတဲ့ညင့်ပြီးတယ်။အာညင့်ပြီးတယ်ဆိုပြီးတော့နာမည်ပေးတယ် ညင့်တည်တယ်ဆိုတာညင့်နေအများကြီးပြီးပြီတဲ့သူအသက်ရှိတယ်လို့ဆိုတာပါပဲညင့်နေအများကြီးပဲရာထောင်းပေါင်းနေရှိပြီးတော့ညင့်နေအများကြီးပြီးတဲ့ပုဂ္ဂိုလ်ဓာတ်တင်ယူလို့နာမည်ပေးတာဒါညင့်နေပဲဟုတ်မလဲညင့်လည်းပဲပါတာပေါ့အဲဒီလိုပဲရှင်းတော့ကပါဠိဝဟာရကညင့်တော့နေတော့နှစ်ခုမှညင့်ကိုသာခေါင်းတက်ပြီးတော့ပြောတယ်နေမပါဘူးဒါပေမဲ့လို့ဆိုလိုရင်းကတော့နေလည်းပါပါတယ်ဒီမှာလည်းဒီလိုပဲဗာရိကရတဗာရကောင်းသောဧကရတိတခုသော ညင့်ဆိုတာနေရောပါပါပဲနေရောညရောပါပဲအဲကောင်းသောတနေ့တညင့်တရက်ရရှိတဲ့ပုဂ္ဂိုလ်တဲ့အဲဒီလိုရရှိအောင်လို့ကျင့်သုံးရမယ်ဒေသနာနီးအဲဒါဗာတိကာရတာသုံးလို့မြတ်စွာဘုရားဟောတာလေတနေ့ကျင့်ရင်တနေ့ရမှာပေါ့လေဆယ်ရက်ကျင့်ရင်လည်းဆယ်နေ့ရမှာပေါ့ရက်တရားကျင့်ရင်လည်းတရားရမှာပေါ့အများအားကျင့်ရင်တစ်သက်လုံးကျင့်တစ်သက်လုံးရမှာပေါ့သူကကောင်းကြီးရတယ်တစ်သက်လုံးကောင်းကြီးရတယ်မလားနေရာကြပါတယ် အဲ့ဒါဘယ်လိုဟောတယ်လဲဆိုအစကနေတော့အစအစအတိတံနာနာရမေယနာပတိကိင္ခေနာဂတံယထတိတံပိနာနာအပတိသနာဂတံယံခြင်းအတိတ်တရားဖြင့်ယံခြင်းတရားဖြင့်အတိတံကွယ်လွန်၍သွားလေသည်တံထောကွယ်လွန်၍သွားပြီးတော့အတိတ်တရားဖြင့်ဘိနံချုပ်ခဲ့သည်မရှိတော့ဘူးတဲ့ဘိနာပယတိဆိုတဲ့ဟို ကုသိုလ်တရားနဲ့အကုသိုလ်တရားပယ်တာမျိုးတော့မဟုတ်ဘူးဒါကတော့ဒါကရုပ်ရောရုပ်ရောနာရောအကုန်လုံးသူခိုက်တာနဲ့သူဖြစ်ပြီးပျောက်သွားတာမရှိတာကိုပဲဗဟိနာလို့သုံးတာတော့ဒါကဒါကနိရုဒ္ဓအထင်္ဂနာဆိုပြီးဖွင့်လာတယ်အဲဖြစ်ပြီးတော့ပျောက်သွားတဲ့တရားအတိတ်တရားခေါ်တယ်တဲ့ရှင်းဘဝတွေကဖြစ်ခဲ့တဲ့တရားတွေလည်းရှိတယ်ယခုဘဝမှာလည်းစောစောကဖြစ်ခဲ့တဲ့တရားတွေလည်းရှိတာပါပဲအဲဒီအတိတ်တရားမရှိတော့ဘူးတဲ့အတိတ်တရားဆိုတာအခုမရှိတော့ဘူးမနေ့ကလည်းမေးခဲ့ပါပြီ ရှင်းဘွားကရှိခဲ့တဲ့ရုပ်တည်နာနေဆိုတာအခုစမ်းနှရှာဝေလို့ရပါအောင်မလားရနိုင်ပါဘူးဗျာမရဘူးပြီးတော့မပြီးဘူးရှင်းဘွားတချို့ရှိမှန်းတော့မပြီးဘူးရှင်းဘွားပြန်ပြီးတော့စဉ်းစားနိုင်တဲ့ပုဂ္ဂိုလ်ဇာတိတရညာရတဲ့ပုဂ္ဂိုလ်တွေတော့ရှိတယ်လို့အဲသူတို့အနေနဲ့တော့ရှင်းဘွားကလည်းပဲငါအနေနဲ့သူကပေါ်နေတာပဲဘိညာဉ်ရတဲ့ပုဂ္ဂိုလ်တွေလည်းဘိညာဉ်နဲ့ကိုယ်ဝိနိဝါဒနာသိဘိညာဉ်နဲ့ဆင်ကြည့်ရင်ရှင်းဘွားတွေပြန်ပြီးတော့ပြီးနိုင်တယ် အဲ့ဒါလည်းပဲအရိယာမေဖို့ညာမရရင်ငါအနေနဲ့ဒီလိုဆွဲလန်းနိုင်တာပဲရှိဘဝတည်းထားပါတော့ရှိဘဝလူတိုင်းလူတိုင်းမသိပါဘူးဒီဘဝတည်းသိတယ်ဟဲ့ဒီဘဝတောင်မှငငယ်လေးကကလေးဘဝဟာလေဆိုရင်သိပြီးတာမဟုတ်ဘူးအဲ၄၅၆၆လတစ်နှစ်သားကအတွင်းလာတာတော့ဆိုရင်မသိပါဘူးတော်တော်ကြည်တာမှသိတာလေမှတ်မိတာလေအဲဒီတော့ရှိကတွေ့တဲ့ကြုံငယ်ဘူးတာလေတဲ့ယခုမရှိတော့ဘူး မနေ့ကဟာတော့ခဏမရှိတော့ဘူးတဲ့ရှိပါဦးမလားမရှိပါဘူးခင်ဗျာမနေ့ကဟာလည်းခဏညနေပိုင်းမရှိတော့ဘူးနေ့ပိုင်းကလည်းမရှိတော့ဘူးအဲခုနကပြောဆိုနေတဲ့စကားတွေတော့ခုရှိပါဦးမလားရှိပါပါဗျာရှိကစကလုံးတွေကြောက်သွားရင်ရှိဘူးနောက်တစ်ခါပြောတဲ့စကလုံးကအပြစ်ကြီးတယ်ပဲဟုတ်လားမှန်ပါဗျာဒါကြောင့်အဲ့ဒီမရှိတဲ့တရားတွေကိုတိတ္တနန္ဒဝကမေယတိတ္တ အတိတ်ဖြစ်သောလွန်လေပြီးချုပ်လေပြီးသောတရားကိုနာအလွာကမေယတဏှာဒိဋ္ဌိဖြင့်အစဉ်လိုက်၍မနေရတဏှာဒိဋ္ဌိဖြင့်အဲ့ဒါတွေကိုလိုက်ပြီးအာယုံပြုမနေပါနဲ့တဏှာနဲ့နှိမ့်သက်သားရပြီးမနေပါနဲ့ဒိဋ္ဌိနဲ့ငါပဲလို့ဆွဲလန်းပြီးတော့မနေပါနဲ့ဂရိပုဂ္ဂိုလ်ဒီမှာအဲ့ဒီတိုင်းပဲဆွဲလန်းနေတာပဲဆွဲလန်းနေပါလေဗျာဆေးကမြင်မှုကြောက်ဥတာတွေပြန်စဉ်းစားတာအဲ့ဒီမြင်နှုံးကြတော့ကလည်းငါပဲ ညာကြတာတွေလည်းပဲသူတော်ဘာချင်းသူတော်ဘာပေါ်တယ်အဲ့ဒါတွေကသူတော်ဘာပဲငါလည်းရှိနေတာပဲသူတော်ဘာလည်းရှိနေတာပဲလို့ဒီလိုထင်နေတယ်မှန်ပါဒီလိုထင်နေတယ်ထင်နေတော့ဒီမှာနှိမ့်သက်စရာတွေရှိတာပေါ့အဲရှင်းတော့ငါတွေကသူကသူပြောက်သွားရင်မရှိတော့ဘူးဆိုရင်နှိမ့်သက်စရာမရှိဘူးရှိနေရင်နှိမ့်သက်စရာလို့ထင်ပြီးတော့နှိမ့်သက်တာမှဖြစ်တာနှိမ့်သက်စရာလို့ထင်တာကအဝိဇ္ဇာပဲအဲအဝိဇ္ဇာမသိတာရှိတော့ နိစ္စဆရာမဟုတ်ဘဲနဲ့နိစ္စဆရာလို့ထင်နေတာအဝိဇ္ဇာအဲ့ဒီဝိဇ္ဇာရှိနေတော့တဏှာကနိစ္စတာတော့တကယ်ရှိနေတယ်ထင်ပြီးတော့နိစ္စတာနေတာဥပမာအားဖြင့်လူတယောက်မှာရွှေတွေငွေတွေဖိုးတန်ပစ္စည်းတွေကိုတနေရန်သိမ့်ထားတယ်ဆိုတော့ဟုတ်လားရွှေတွေငွေတွေဖိုးတန်တွေအများကြီးနော်သိမ့်ထားဟုတ်လား သိမ့်ထားတော့အဲ့ဒီရွှေရင်းငွေတွေအာရုံပြုပြီးတော့သူ့မှာနှစ်သက်မှုဝမ်းမြောက်ဝမ်းသာမှုတွေဖြစ်ပြီဘူးလားဖြစ်ပြီပါဗျာဘယ်မှာရွှေကငွေတွေကဘယ်လောက်ရှိတယ်ဘယ်နာမှာသိမ့်ထားတယ်ခဏခဏသတိရပြီးတော့သူဝမ်းမြောက်ဝမ်းသာနှစ်သက်မှုတွေသာမှုတွေဖြစ်တယ်တစုံတယောက်ကသိတဲ့စိတ်ယူသွားပြီတဲ့အဲခိုးထုတ်ယူသွားပြီယူသွားပြီမယ်လို့ပြည့်စည်ရှင်ကယူသွားမှမသိသေးရင်အဲ့ဒီသူထားတဲ့ရွှေငွေတွေရှိနေတယ်လို့ ထင်ပါပဲရှင်းနေပါဗျာရှင်းတယ်ဒီတိုင်းထင်တာပဲဟုတ်လားမှန်ပါအဲဒီတော့သူရှင်ငွေတွေမနာမငါရှင်ငွေတွေထားတာဘယ်လောက်ရှိတယ်ဆိုရင်ပြန်စဉ်းစားပြီးတော့သူကနှိမ့်သက်သာနေတာပဲဟုတ်လားဟာရနေပါဗျာဘုံမရှိသေးရလားမရှိတော့ပါရှိဘူးကထုတ်ယူသွားပြီမရှိဘူးဟုတ်လားမှန်ပါอืมမရှိရင်လည်းရှိတယ်ထင်တော့ပါရနေတာပဲတစ်ချိန်ကျတော့ဒီစီရှင်က သူပစ္စည်းထားတဲ့နေရာသွားကြည့်လို့ပစ္စည်းတွေမရှိမှန်းပြီးပြီဆိုလို့ရှိရင်နိစ္စတာမှုဖြစ်ပါအောင်မလားမဖြစ်ပါဘူးဝမ်းမြောက်ဝမ်းသာဖြစ်ပါအောင်မလားမဖြစ်နိုင်တော့ပါဘူးဘာဖြစ်လို့တော့ဆိုရင်မရှိတော့မို့လားမရှိလို့ပါမရှိမှန်းပြီးသွားလို့ဟုတ်လားမှန်ပါရှိတယ်ထင်နေနိစ္စတာမှုဆိုတာဖြစ်နေတာပဲအဲဒါကြောင့်အခုကအတိတ်တွေကမရှိတော့ပါဘူးတဲ့မရှိတာတွေမနစ်သက်ပါနဲ့ငါလည်းဆွဲလန်းပြီးတော့မနေပါနဲ့ အဲနိစ္စ50ဒနာနဲ့လည်းလိုက်ပြီးတော့မနေပါနဲ့ငါကောင်းနေနဲ့ဒိဋ္ဌိနဲ့လည်းလိုက်ပြီးတော့မနေပါနဲ့ရှင်းအောင်နေလည်းပြန်ပြီးတော့စဉ်းစားမနေပါနဲ့ကြာမနေပါနဲ့ဒါဝိပဿနာရှိဘူးကဟောတာနော်မှန်ဝိပဿနာရှိတဲ့ပုဂ္ဂိုလ်ရှင်းအောင်နောက်ပြည့်ပြီးပြန်ပြန်ပြီးတော့စဉ်းစားနေဒီလိုပါလေရှင်းနေတာပဲအဲ့ဒီကိလေသာမဖြစ်အောင်လို့ဝိပဿနာရှိရတာရှင်းအောင်နောက်ပြည့်ဆိုသိရအောင်ရလို့မဟုတ်ဘူးအခုအနည်းပါးလေးလည်းရှိတာပဲအဲ့ဒါလေးစဉ်းစားပြီးတော့နှိမ့်သက်တာမှုတွေဖြစ်လေကိလေသာတွေဖြစ်နေတာလား အပတိသအနာဂတံအနာဂတံသအနာဂတရားသည်လေအပတံမရောက်လာပြီမဖြစ်လာပြီအနာဂတ်ဆိုတာမဖြစ်သေးတဲ့တရားယခုမမြင်ရမတွေ့ရသေးဘူးမသိရသေးဘူးအဲလက်ချင်းငါမှသရက်ခါမှနောက်လာမှနောက်နှစ်မှစသည်ဖြင့်ဒီလိုတွေ့ရသိရမယ်အရာဝတ္ထုတွေရှိရဲ့ဟုတ်လားအဲ့ဒါတွေအခုရှိပါမလားရှိပါရှိသေးဘူးရှိဟုတ်လား လောကဥပမာအဖြစ်ရှင်းပြပြမယ်ဆိုလို့ရှိရင်အိမ်တော်မရှိသေးတဲ့ပုဂ္ဂိုလ်မှာသာသမီတွေဟာနောက်အိမ်တော်ပြုလို့ရှိရင်သာသမီတွေရနိုင်တယ်မို့လားရပါပါဗျာအေးအိမ်တော်မရှိသေးခင်ကတည်းကသာသမီတွေမရှိသေးဘူးဆိုတော့အဲငါအိမ်တော်ပြုပြီးရင်ဘယ်လိုသားလေးရကျင်လဲဘယ်လိုသမီးလေးရကျင်လဲလို့ဒီလိုနှလုံးသွင်းနေနေရကြပါမလားနေရကြပါဗျာရှိမှမရှိသေးပဲနဲ့ဟုတ်လားမှန်ပါ အိမ်တော်ကြပြီးမှနောင်ကြမှရမယ်သာသမီတွေဟုတ်လားမှန်ပါအဲ့ဒီလိုပဲဘာဖြစ်ဖြစ်ယခုမရှိသေးတာရင်နောက်ကြရင်ဘယ်လိုလုပ်ရင်ဘာဖြစ်မှာပဲဘယ်သူနဲ့တွေ့ပြီးတော့ဘယ်လိုဆက်ဆံရမှာပဲစသည်ဖြင့်အဲ့ဒါတွေနောင်ရည်တွေတွေ့ပြီးတော့နှိမ့်သက်ဗာရနေတာလည်းရှိတယ်ငါပဲသူပဲလို့ဆွဲရနေတာလည်းရှိတယ်အဲ့ဒါလည်းပဲမလာသေးတဲ့မရှိသေးတဲ့ဒီအနာဂတ်တရားလည်းပဲ မရှိသေးပဲနဲ့မဖြစ်သက်ပါနဲ့မဆွဲလမ်းပါနဲ့ဟုတ်လားမှန်ပါခုနကအတိုင်းပဲမရှိသေးတာတွေရှိမှမရှိသေးပဲနဲ့ဟုတ်လားရခြင်းငါကြရင်ဘာတွေရမှာပဲဘယ်ခါကြဘာတွေရမှာနောက်လာကြဘာတွေရမှာပဲဆိုပြီးတော့အဲ့ဒါတွေဆွဲလမ်းနေလို့ရှိရင်အလကားပဲဟုတ်လားမှန်ပါဘာမှအကျိုးမရှိဘူးဒါကြောင့်အပ္ပတင်္စာဒိဋ္ဌာနံဝကေယနာပတိကေယနာဂတအနာဂံနာဂတံသနာဂတရားကိုလည်းနာပတိခင်ခေ မမျော်လင့်မတောင်းတရာတဲ့အခုမရှိသေးတဲ့အနာကပြားတွေကမမျော်လင့်မတောင်းတပါနဲ့အဲဒီတော့ဝိပဿနာရှိတဲ့ယောဂီပုဂ္ဂိုလ်တွေမှာရှေးအောင်နေလည်းပဲကြံတွေးပြီးတော့မနေနဲ့နောင်လာတဲ့နေနောင်ဖြစ်မဲ့နောင်ရည်တွေလည်းတွေးပြီးတော့မနေနဲ့ဆိုတော့ဘာကြံနေတုံးဆိုယခုလောလောဆယ်သစ္ဆုတ်ပံဆိုတဲ့ဒီကိုလောလောဆယ်ရှိနေတဲ့တရားတွေကြားမနေဘူးလားကြားနေပါဗျာအဲ့ဒါတွေဘယ်နဲ့လောက်အောင်လို့လို့မေးကြရှိတယ်ဒီမှာသစ္ဆုတ်ပံကသူက ဗာဏိတိပစ္စုပန်နဲ့ခရပစ္စုပန်နဲ့အာရပစ္စုပန်နဲ့သုံးမျိုးရှိတယ်ခဏပစ္စုပန်ဆိုတာတော့ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်တော့ပြတုံးလေးရှိတာခဏပစ္စုပန်ဗာဏိတိဆိုတာကတော့ပူးနေတယ်အပူတွေဆက်ပြီးတော့ပူးနေမအေးမအေးမချင်းဟာအပူတွေအမျက်ရှိနေထင်ရတယ်မှန်ကတော့မျက်ရှိတာမဟုတ်ဘူးပူလဲကြောက်လဲပူလဲကြောက်လဲပဲနားနေတဲ့ခါကာလတွေလည်းပဲကြာပြီးနားနေတယ်လို့ထင်ရတယ်ဒါပေမဲ့လို့နားလဲကြောက်လဲနားလဲကြောက်လဲခဏမစဲပြည့်နေတာဒါပေမဲ့လို့သူက

ဆင်းရဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သားတော်နေဆွဲပြီးသားဖြစ်နေပြီ။ဒါကြောင့်မို့ဒီခုဘဝအတွင်းရှိကတွေ့ကြတယ်ပြန်ပြီးခုမှအနိစ္စဒုက္ခအနာတ္တလို့ရှုနေလို့ဖြစ်တာမဟုတ်ဘူးဟုတ်လား။အဲငငယ်တုန်းကအချင်းရတယ်ပြန်စဉ်းစားပြီးအဲ့ဒါတွေအနိစ္စပဲဒုက္ခပဲအနာတ္တပဲစဉ်းစားနေပြီမြဲလို့မိမိစိတ်ထဲဆွဲနေတာဟိုတုန်းကလည်းငါရှိနေတာအခုလည်းရှိနေတာပဲလေဒီဆွဲကမပြောက်ဘူးဟုတ်လားမှန်ပါဘာဖြစ်လို့ဆွဲပြီးသားဖြစ်နေလို့ဘာနဲ့တူတယ်ဆိုလို့ရှိရင်ဗမာလူမျိုးတွေမှာငငယ်တွေကစပြီးတော့တဆေးဆိုတာကြောက် ကြောက်စရာအနေနဲ့အသိမှပြုထားကြတယ်လူကြီးတွေကလည်းနည်းနည်းခြောက်တာတတ်တယ်လို့ငယ်ငယ်တုန်းကတော့သူအကျိုးမဲ့တွေမဖြစ်အောင်လို့ပေါ့လေကောင်းတယ်ထင်ပြီးတော့ခြောက်ပြုထားတတ်တယ်အဲ့ဒါနဲ့ငယ်ငယ်တွေကတစ်စီစွာကြောက်တယ်ကြီးလာတော့စဉ်းစားကြည့်တော့တစ်စီစွာတကယ်တော့ကြောက်စရာကောင်းတာမဟုတ်ဘူးတစ်စီစွာလူလောက်မှအစွမ်းသားတွေမရှိပဲဘာကြောက်စရာရှိမလဲဘာမှလုပ်နိုင်တာမဟုတ်ဘူးဘယ်လိုခြောက်တတ်တယ်ဆိုပေမဲ့သူဘာမှမလုပ်နိုင်ဘူးဘာမှအစွမ်းသားတွေရှိတာမဟုတ်ဘူးအဲ့ဒါကိုနားလည်တဲ့အခြေရရောက်တဲ့ခါကာလကျတော့ စဉ်းစားကြည့်ရင်ကြောက်စရာတော့မရှိဘူးဒါပဲမဲ့လို့ငငယ်ကကြောက်စရာကောင်းတယ်လို့ဆွဲလာတဲ့ပုဂ္ဂိုလ်ကအမဲအကြောက်မပြောက်ဘူးဟုတ်လားမှန်ပါဘုရုံးကလည်းဆွဲနေတာကိုကြောက်စရာမကောင်းဘူးဆိုပေမဲ့လို့သူကကြောက်စရာတော့ဖြစ်နေသေးတာပဲအကြက်ကြီးသူကအဲ့လိုပဲယုံနာတရားတွေအိစ္ဆဒုက္ခအနာတ္တလို့ဒီလိုဆင်းရဲနေတယ်မဲ့လို့ရှိကငြဲတယ်နေချမ်းသာတယ်နေပုဂ္ဂိုလ်သားတော်အနေနဲ့ဆွဲလာမိတာကိုအိစ္ဆဒုက္ခအနာတ္တလို့နှလုံးသွင်းနေတယ်လို့ဝိပဿနာညာအရှင်းမဖြစ်တော့ဘူးဆွဲလာမိတာရင်ကြောက်တော့ဘူး ရေးကြည့်တာကတော့တကယ်ဖြစ်စေတရားရှုမှဖြစ်တာဒါကြောင့်မို့ပစ္စုပန်ဉ္ဇာယနာမန္တတတတဝိပါဒတိပစ္စုပန်ံအကြောင်းကိုဆွဲရဖြစ်စေဖြစ်တော့ပစ္စုပန်ဆိုအကြောင်းကိုဆွဲပြီးတော့ဖြစ်တယ်အခုခွန်ကြီးရွတ်နေတဲ့အပန်းနေရရွတ်ရှင်တဲ့စိတ်ကြောင့်ရွတ်ရှင်တဲ့စိတ်အမိပြုပြီးတော့အပန်းနေအသက်သက်ဖြစ်တာမို့လားဖြစ်လာပါဗျာအဲအကြောင်းကိုဆွဲပြီးတော့ဖြစ်နေတာဥမာလက်ကလေးလှုပ်လိုက်ရင်လှုပ်ရှင်တဲ့စိတ်ကြောင့် လောရုပ်ကလေးတွေဖြစ်တယ်အဲဒါလုံးကျင်တဲ့စိတ်အကြောင်းကြောင့်လောရုပ်ကလေးတွေဖြစ်တာအကြောင်းရှိလို့အကျိုးလေးတွေဖြစ်တယ်အဲဒီလိုအကြောင်းမိပြီးတော့အကျိုးလေးတွေဖြစ်နေတာပစ္စုပန်ပဲဖြစ်စေပဲဖြစ်စေပစ္စုပန်ဒါမြဲတည်လာမဟုတ်ဖြစ်ပြီးတော့ကြောက်သွားတာပဲပစ္စုပန်နာပစ္စုပန်နိစ္စယန္တမံတတတတဝိပါဒတိပစ္စုပန်နာပစ္စုပန်ဖြစ်သောဓမ္မင်းစာတရားကိုလည်းတတရတာ ထိုထိုဖြစ်စေဖြစ်စေခဏ၌ဝိပါဒတိဝိပဿနာရှု၏ထို့သောအနေစာအစရှိသော အမျိုးသားချင်းရတော်ဖြင့်ရှုသည်အဲသစ္စုပံမြင်စေကြားစေနာမ်စေစားသည်စေတွေးထီစေစေကုစနာကြစီတဲ့ဒီဓဝါ6ပါးဖြစ်စေတရားတွေသစ္စုပံခေါ်တယ်အဲဒီသစ္စုပံတရားတွေကိုသိအောင်ရှုပါလို့တယ် အတိတ်တရားတွေကဆွဲလမ်းပြီးသားဖြစ်နေပြီအဲ့ဒါတွေပြန်ရှုလို့လည်းအနိစ္စအနေနဲ့မထင်ဘူးမြဲတယ်နေပုဂ္ဂိုလ်သတ္တဝါအနေနဲ့ထင်နေတာပဲအခုမြင်စေကြတဲ့မှာဖြစ်ပေါ်လာတဲ့တရားတော့အမှန်တိုင်းရှုရင်အမှန်တိုင်းသိရဲ့အဲ့ဒါကြောင့်ပစ္စုပန်တရားကိုရှုရတယ်ပစ္စုပန်တရားကလည်းပဲအတ္တပစ္စုပန်အနေနဲ့ပြောရင်တဘွာလုံးပစ္စုပန်ခေါ်တယ်အဲ့ဒီလိုတဘွာလုံးနဲ့ရှုလို့မဖြစ်ဘူးတဲ့တထထထထသူဖြစ်စေခဏမှာရှုပါတဲ့ မြင်တာဆိုရင်မြင်စေကြားတာဆိုရင်ကြားစေနားတာဆိုရင်နားစေအဲတွေ့ထိတာလည်းတွေ့ထိတဲ့စိတ်ကူးစမ်းကြံနေတာဆိုစိတ်ကူးစမ်းကြံနေတယ်သူဖြစ်စေဖြစ်စေဖြစ်ခိုက်ဖြစ်ခိုက်မှယူပါတဲ့ဖြစ်စေဆိုရင်လည်းဖြစ်နေတော့ရှုလို့တော့ဒီရုပ်တရားဆိုရင် ဖြစ်တယ်လို့လည်းရှိပါဒါပေမဲ့လို့စင်စစ်တော်ဖြစ်ပါဘူးနံတရားတွေကြရင်မဖြစ်တာသင်ရှားပါရဲ့စိတ်တိုင်းစိတ်တိုင်းဟာ စိတ်ကလေးတစ်ခုဖြစ်နေတော့ရှုတဲ့စိတ်ကတော့ဖြစ်နိုင်ဘူးဖြစ်ပါမလားမဖြစ်နိုင်ပါဘူးဗျာအမြင်တဲ့စိတ်ကြားတဲ့စိတ်စိတ်ကုသနာကြံတဲ့စိတ်ဒါတွေကဓမ္မရာစိတ်တွေဖြစ်ရောဖြစ်သောအဲဖြစ်ရောဖြစ်စဉ်ဓမ္မရာတရားတွေသူကသူဖြစ်နေတယ်ဟောတရားထုတ်လို့ဖြစ်တာမဟုတ်သူကသူဖြစ်နေတယ်အဲဒါဓမ္မရာတရားတွေအဲဒီဓမ္မရာစိတ်တွေကိုဒီကဝိပဿနာကနေပြီးတော့ရှုရမှာကိုရှုတော့ဝိပဿနာရှုတဲ့စိတ်ကဓမ္မရာဖြစ်တဲ့ စိတ်ဖြစ်နေတော့ရှိမှမရှိသေးပဲသူပြောက်သွားတော့မှလိုက်ရှူတာကဟုတ်လားမှန်ပါဗျာအဲ့ဒါဘာထင်ရှားတော့ဆိုလို့ရှိရင်ဇံရတဲ့ပုဂ္ဂိုလ်များဇံဝင်စားပြီးဇံစိတ်ကိုပြန်ပြီးဥပဒနာရှူရတယ်အဲ့ဒါကတော့ပါဠိရောထကရာဓာရိုက်ကိုရှိတာလေဟုတ်လားမှန်ပါဒါဘယ်သူမှညင်းပြန်မရှိဘူးဇံဝင်စားပြီးဇံစိတ်ဝိပဿနာရှုအဲ့ဒါပြစ္ဆုတ်ပါမယ်တဲ့မဟာရဇံဝင်စားပြီးတော့ဇံဆုံးသောကနာဝင်နေလဲကြပြီးတော့မှရှုတဲ့စိတ်ကနောက်မှဖြစ်လာတာတော်တော်ဝေးပါပဲဟုတ်လား ဒါပေမဲ့လို့အနိကတော့ပြစ္ဆုတ်ပံလို့ပဲခေါ်ရတယ်အဲဒီလိုရှုရတယ်အဲဒီလိုပဲခုသာမရတဲ့ပုဂ္ဂိုလ်တွေလည်းမြင်ပြီးရင်မြင်တာရှုကြားပြီးရင်ကြားတာရှုစိတ်ကူးပြီးရင်စိတ်ကူးတာရှုအဲ့ဒါပြစ္ဆုတ်ပံလို့ပဲခေါ်ရတယ်ဒါသုတ္တန်ကြီးကဒီတိုင်းပဲယောဂီတွေမှာလည်းပဲပြစ္ဆုတ်ပံရှိစေရှုတယ်လို့ဒီလိုပဲထင်တာပဲအဲရှင်းပါတယ်သူကအဲ့ဒီပြစ္ဆုတ်ပံတရားကိုလည်းဖြစ်စေဖြစ်စေမှာရှုပါတဲ့ဖြစ်စေဖြစ်စေမရှိရင်ဘာဖြစ်တုံးဆိုမရှိရင်အလွဲပြီးရဲ့ဟုတ်လား အဲ့ဒါလေးကတော့ဘုန်းကြီးကသေချာပြောမယ်ဆိုရင်ဝိရှိနဲ့ချပြောရတယ်ဟုတ်လားဝိသိဆိုတာကတော့စာသင်ထားတဲ့အဘိဓမ္မာသင်ထားတဲ့ပုဂ္ဂိုလ်တွေမှသိတယ်။သင်ရပုဂ္ဂိုလ်တွေတော့မသိဘူး။ဒါပေမဲ့ဘုရားဖြစ်အောင်နည်းနည်းတော့ပြောဦးမှာပဲဟုတ်လား။မှန်ပါဗျာ။မြင်တိုင်းမှာဘာတွေထင်ရှားတယ်လဲဆိုရင်မျက်စိထဲမှာအဆင်းရုပ်ထင်ရှားလာတာပေါ့။မျက်စိကမျက်စိကသကုပ္ပလာခေါ်တယ်။သကုပ္ပလာပါဠိတော်မျက်စိကြည့်ရုပ်တယ် အစင်းရုပ်ကယူပါယုံနဲ့အခုမှန်တယ်မှာအရေးကလေးတွေထင်တာရှိတယ်မဟုတ်လားရှင်းပါဗျာအရေးတွေထင်တယ်မှန်မှန်ရှိရင်အရေးကတော့ထင်နေတာသူရှိတဲ့တဲ့တာတဲ့တဲ့ဟာတွေအကုန်လုံးထင်တာပဲအဲ့ဒီလိုပဲလူမျက်စိကြည့်တဲ့မှာလည်းပဲတဲ့တဲ့ဟာတွေအကုန်ထင်တာပဲဟုတ်လားမှန်ပါอืมအဲ့တော့မျက်စိထဲမှာအစင်းရိပ်ထင်လာတော့อืมစင်ကျင်တဲ့စိတ်ဖြစ်တယ်အဲစင်ကျင်တဲ့စိတ်မဖြစ်ခင်ကဘာစိတ်တွေဖြစ်နေတုံးဆိုရင်ဘဝင်စိတ်တွေခေါ်တယ်ပရိသေတွေက ဖြစ်လာခဲ့တဲ့စိတ်တွေပဲရှင်းဘဝသေကံကြီးကဆွဲလာခဲ့တဲ့ကံဘုံမို့ကာမနိမိတ်ဘုံမို့ဂတိနိမိတ်အဲ့ဒီအာယုံပြုပြီးပြိတ္တိစိတ်ဖြစ်ခဲ့တဲ့အဲ့ဒီစိတ်ကဆက်ကဆက်ကဖြစ်နေတာဘဝင်စိတ်တွေလို့ခေါ်တယ်ဘဝရဲ့စိတ်ပိုင်းတွေတဲ့အဲ့ဒီဘဝင်စိတ်တွေဖြစ်နေတဲ့ဆဲဆဲမှာမျက်စိရဲ့အဆင်းရိပ်ထင်လာပြီဆိုရင်အဲဆင်ញင်တဲ့စိတ်ကလေးကနောက်ကဖြစ်လာတယ်ဘဝင်စိတ်ကရသွားပြီလူရင်းတော့ဘဝင်စိတ်ကနေဆင်ញင်တဲ့စိတ်ဖြစ်လာတဲ့သဘောပါပဲအဲဝင်စိတ်အကြောင်းပြုပြီးတော့ဖြစ်လာတယ်ဝင်စိတ်ကမရှိဘူးအဲ့ဒီခါမှာဆင်ញင်တဲ့စိတ်ဖြစ်လာတယ် ဆင်ញင်ပြီးတော့မြင်သွားပြီတဲ့မြင်တဲ့စိတ်ကစက္ကုညင်စိတ်တဲ့ပါဠိလိုခေါ်တယ်ဟုတ်လားမှန်ပါမြင်တဲ့စိတ်ဖြစ်ပြီးတော့ဘာဖြစ်တော့ဆိုလက်ခံတဲ့စိတ်သံပရိဆိုင်လို့ခေါ်တယ်မှန်ပါအဲဘဝင်ဆင်ញင်မြင်ပြီးလင်းထို့ပြင်လက်ခံတော့ခွင့်ကြအဲဝိသိစိတ်ကလေးကနည်းနည်းသဘောပေါက်အောင်လို့ဒီလိုဆောင်းမုတ်ကလေးနဲ့ပြောရတယ်ဟုတ်လားမှန်ပါ အဲဒါလေးဆိုရကြအောင်ဘဝင်ဆင်းခြင်းဝင်ဆင်းခြင်းမြင်ပြီးလင်မြင်ပြီးလင်ထို့ပြင်လက်ခံတော်ထို့ပြင်လက်ခံတော်ဘဝင်ဆင်းခြင်းဘဝင်ဆင်းခြင်းမြင်ပြီးလင်မြင်ပြီးလင်ထို့ပြင်လက်ခံတော်ထို့ပြင်လက်ခံတော်ဘဝင်ဆင်းခြင်းဘဝင်ဆင်းခြင်းမြင်ပြီးလင်မြင်ပြီးလင်ထို့ပြင်လက်ခံတော်ထို့ပြင်လက်ခံ အစတုန်းကဝင်စိတ်တွေတဲ့ဝင်စိတ်ကအိပ်ပျော်နေတဲ့စိတ်မျိုးပဲဟုတ်လားမှန်ပါဗျာအိပ်ပျော်နေတဲ့အခါအိမ်မောကြနေတဲ့အခါဝင်စိတ်တွေဆက်ဖြစ်နေတာဘာမှမသိဘူးဒါပေမဲ့သူ့အာယုံနဲ့သူတော့ရှိတယ်ဟိုးရှိဘောကဒေဂန်ကြီးကဆွဲလာလာခဲ့တဲ့အာယုံကံဒုံမကမ္မနိမိတ်ဒုံမဂတိနိမိတ်အဲ့ဒါကိုအဲ့ဒီအာယုံမဲ့ထပ်ထပ်ထပ်အာယုံပြုပြီးတော့ဝင်စိတ်တွေဖြစ်ဝင်စိတ်တစ်ခုပြောက်သွားနောက်စိတ်ဖြစ်ရှင်းစိတ်ပြောက်သွားနောက်စိတ်ဖြစ်ရှင်းစိတ်ပြောက်သွားနောက်စိတ်ဖြစ်ဝင်စိတ်တွေဆက်ကဆက်ကမပြတ်ဖြစ်ဘူး အဲ့ဒီအိပ်ပျော်နေတဲ့အခါဖြစ်သလိုပဲနိုးနေတဲ့အခါလည်းဒီဝင်စိတ်တွေဆိုတာကြားရကြားရဖြစ်နေတာပဲသူကလည်းရှိနေတာပဲအဲ့ဒီထဲမှာဝင်စိတ်တွေကဖြစ်နေတော့မျက်စိထဲအစင်းရိတ်ခင်လာပြီဆိုလို့ရှိရင်ဝင်စိတ်ကလှုပ်ရှားလာတယ်လှုပ်ရှားဆိုအားလေးပြည့်လာအားလေးတက်လာတဲ့သဘောပေါ်တယ်ဘာပါလဲစဉ်းစားမလို့စဉ်းစားစိတ်ဖြစ်မလို့သူကအခြေခံဖြစ်လာဝင်စိတ်လှုပ်ရှားလှုပ်ရှားပြီးတော့ဝင်စိတ်စဉ်ပြတ်သွားတယ်အဲ့ဒီဝင်စိတ် နှစ်ကြိမ်ဖြစ်ပြီးတဲ့ခါကာလမှာနောက်ထပ်ဝင်စိတ်မဖြစ်ဘဲနဲ့ဆင်ញင်တဲ့စိတ်ဖြစ်လာတယ်အဲဆင်ញင်တဲ့စိတ်ကလည်းတခြားမဟုတ်ဘူးအဲဒီဝင်စိတ်ကနေပြီးတော့ဖြစ်လာတာလေဆင်ញင်တဲ့စိတ်ဖြစ်လာတယ်အဲဒါကိုပါဠိတော်ကင်္စထွာရဝေဆန်းဆိုပြီးတော့နာမည်ပေးတာငါးတော်ရမှာဆင်ញင်တဲ့စိတ်တဲ့မျက်စိကမျက်စိနဲ့ဆင်ញင်တဲ့ကလည်းဆင်ញင်တယ်နားအပန်ကြားတဲ့ကဆင်ញင်တယ်နှာခေါင်းမှာအနန္တနဲ့ကဆင်ញင်တယ်လျှာမှာအရသာပေါ်လာတဲ့ကဆင်ញင်တယ်ကိုယ်မှာအတွေ့အထိပေါ်လာတဲ့ကဆင်ញင်တယ်ဒီငါးခု မစ္စဒွါရငါးဒွါရငါးဌာနမှာဆင်ញင်တဲ့စိတ်တဲ့မစ္စဒွါရဝေဇန်းဆိုပြီးတော့ဇာပေကျမ်းကမြည်ပေးတာဘုန်းကြီးကတော့အနေအိဗယ်လေးတွေမှောက်ပြရအောင်လားဘဝင်ဆင်ញင်တဲ့ဆင်ញင်တဲ့စိတ်ကြီးဖြစ်လာပြီးဘာပါလိမ့်ဆိုဆင်ញင်တယ်အဲဆင်ញင်ပြီးတာနဲ့သူကလည်းခဏတခဏချင်းပျောက်သွားတာပျောက်သွားတော့သူပျောက်သွားတဲ့နောက်လည်းစိတ်ကဆက်ဖြစ်ရသေးတာဟမ်ဆင်ញင်တဲ့စိတ်ကဆက်ပြီးတော့ဖြစ်တဲ့သဘောပါပဲ မြင်တဲ့စိတ်ကလေးဖြစ်လာပြီတဲ့စက်ကွဉ္စိတ်ခေါ်တယ်မြင်သွားပြီမြင်တဲ့စိတ်ကလေးကလည်းခဏချင်းပြောက်သွားပြီပြောက်သွားတော့နောက်ကအဲ့ဒီမြင်ရတဲ့အဆင်းလေးလက်ခံပြီးတော့စဉ်းစားတဲ့စိတ်သဘောပေါ်တယ်အဲ့ဒါလေးလက်ခံတဲ့စိတ်ကလေးဖြစ်လာပြီးတဲ့သူသံသိဆိုင်ခေါ်တယ်အဲ့ဒါဘဝင်ဆင်းခြင်းမြင်ပြီးရင်ထိုးပြင်းလက်ခံတော့ဘယ်နှစိတ်ရှိသွားတော့ဘဝင်ဆင်းခြင်းမြင်ပြီးရင်ထိုးပြင်းလက်ခံတော့ဘဝင်ရော ပေါင်းယူမှလေးလေးခုလေးမျိုးပဲရှိတယ်နော်မှန်ပါဗျာအဲဘုံကတော့ဒီမြင်လာမြင်လာနဲ့မဆိုင်ဘူးသူကတော့အလွတ်ပါပဲအိပ်ပျော်တဲ့စိတ်မျိုးအဲ့တော့ဆင်ခြင်မြင်ပြီးရင်ထုတ်ပြင်လက်ခံတော့သုံးစိတ်ပဲရှိသေးတယ်ဟုတ်လားမှန်ပါအဲ့ဒီဆင်ခြင်ပြီးတဲ့လက်ခံတဲ့စိတ်ကလေးဖြစ်ပြီးလက်ခံတဲ့စိတ်ကလေးအဖြစ်ပြောက်သွားတာပဲပြောက်သွားတော့ပန္တိရဏလို့ခေါ်တဲ့စုံသားတဲ့စိတ်ကလေးဖြစ်လာတယ်ဘာပါလိမ့်ဆိုတော့သူကစုံသားတာအကောင်းလားအဆိုးလားချစ်စရာလားမုန်းစရာလားကြည်ညိုစရာလားအဲ့ဒါ စုံစားတဲ့စိတ်ကလေးဖြစ်လာတဲ့ဗန္ဒီရဏဆွဲရည်တယ်။နောက်ဖြစ်စရာပဲမုန်းစရာပဲညင်စရာပဲစသည်ဖြင့်ဆုံးဖြတ်တဲ့စိတ်ကလေးနောက်ကလိုက်လာတယ်တဲ့ကဟုတ်သောဝဋ္ဌဗနာဆိုပြီးတော့ပါဠိတော်ဝဋ္ဌဗနာကနေဝဋ္ဌဗနာဟုတ်သောဆိုပြီးတော့နာမည်ဗမာလိုပြန်ထားကြတယ်ပါဠိပါပဲအဲဒါဆုံးဖြတ်တဲ့စိတ်စုံစမ်းဆုံးဖြတ်စုံစမ်းဆုံးဖြတ်ပြီးတော့ ချစ်စရာကောင်းတယ်ဆိုချစ်တဲ့စိတ်တွေဆက်ဖြစ်တော့တာပေါ့မုန်းစရာကောင်းတယ်ဆိုမုန်းတဲ့စိတ်တွေဆက်ဖြစ်တာပေါ့စိတ်ဆိုးစရာကောင်းတယ်ဆိုစိတ်ဆိုးတဲ့စိတ်ဆက်ဖြစ်တာဟုတ်လားမှန်ပါဘူးညညိုစရာကောင်းတယ်ဆိုညညိုတဲ့စိတ်တွေဆက်ဖြစ်တာအဲစိတ်တွေတခါလဲအရှိန်နဲ့ပြင်းပြင်းထန်ထန်ဖြစ်လာတာတဲ့ဟိုရှိကဝင်ဆင်ရင်ဆက်ဆင်ရင်တဲ့စိတ်ကလည်းအားမရှိဘူးမြင်တယ်ဆိုလည်းမြင်ုံလေးဘာမှအားမရှိဘူးလက်ခံတယ်ဆိုလည်းအားမရှိဘူးတန်တရားနာစုံစမ်းတယ်ဆိုလည်းအားရှိတာမဟုတ်ဘူးဘုံသောကလည်းဆုံးဖြတ်တယ်ဆိုတာသိအားရှိတာမဟုတ်ဘူးသူကဆုံးဖြတ်လိုက်တဲ့အခါကျတော့မှ အာယုံကိုအာယုံစီကိုအကျဉ်းပြည့်သွားတယ်လို့ထားတယ်သင်္နေမြန်မြန်ဖြစ်လို့သူဇောဇဝနသင်္ညာနဲ့စိတ်တွေအချိန်နဲ့အဟုန်နဲ့သင်္နေမြန်မြန်ဖြစ်တဲ့တဏှာဖြစ်တဲ့စိတ်တွေဇောစိတ်တွေခေါ်တယ်အဲဒီဇောစိတ်ကဘယ်နှကြိမ်ဖြစ်တုံးဆိုဒီကြိမ်နဲ့အားမရဘူးနှစ်ကြိမ်နဲ့ဖြစ်တာနှစ်ကြိမ်နဲ့အားမရဘူးသုံးကြိမ်သုံးကြိမ်နဲ့အားမရဘူးလေးကြိမ်အဲလေးကြိမ်ကြတော့အားအားကောင်းဆုံးပဲလေးကြိမ်ကနောက်ကြတော့ငါးကြိမ်ကြနည်းနည်းကျော့သွားပြီငါးကြိမ်ကနောက်၆ကြိမ်ကြလည်းကျော့သွားပြီ 6ချိန်နဲ့နောက်9ချိန်ကြတော့ကိုအားကိုမရှိတော့ဖြစ်သွားပြီတဲ့အဲဒါနောက်တစ်ခါဇောစိတ်မျိုးကိုဖြစ်နိုင်တော့ဘူးတဲ့အဲဇောစိတ်ပတ်ကိုစုံစမ်းဆုံးဖြတ်ဇောစိတ်ကဇောစိတ်ကပတ်ပတ်ဆိုတတ္တပေါ်တယ်ပါဠိတော်ဟုတ်လားဇောစိတ်က9ချိန်ဖြစ်တယ်တဲ့အဲခုနှစ်ရင်ဖြစ်ပြီးနောက်ဆုံးတော့ဇောမဖြစ်နိုင်တော့ဘူး။ဘာစိတ်ဖြစ်လာလဲဆိုရင်တရားယုံနဲ့ဇောဤအာယုံကိုဆက်ပြီးတော့စဉ်းစားစိတ်ကလေးတရားယုံဆက်စိတ်ကလေးနဲ့ခုဖြစ်တယ်တဲ့။ဟုတ်လား။မှန်ပါ ဒါဆဲစိတ်ကလေးနှစ်ခုပြည့်တယ်တစ်ခုမကဘူးသူကလည်းအချိန်လေးနဲ့နှစ်ခုပြည့်တယ်နှစ်ခုပြည့်ပြီးတော့နောက်ဒုတိယအချိန်ကျတော့အာသိမ့်နေသွားတော့နောက်ထပ်ဒီအာယုံအာရုံပြုတဲ့စိတ်ကုန်ဖြစ်နိုင်တော့ဘူးတဲ့အိပ်ပျော်သလိုပဲတခါအိမ်မောကြသလိုပဲဝင်ဖြစ်သွားပြီဟုတ်လားမှန်ပါဟိုနိုးနေရတာဒုတိယစိတ်အားနေတဲ့ခါကျတော့အိပ်ပျော်သွားတယ်မဟုတ်လားဟမ်နိုးပါပါနိုးနေတဲ့လူတွေအိပ်နေတဲ့ခါကာလမှာဟုတ်လားစိတ်ကအားနေသွားပြီဆိုရင်အိပ်ပျော်သွားပြီဟုတ်လားမှန်ပါအဲ့ဒီလိုပဲ ae ana rabụ ti aba ee wi e အဲပထမအစဆိုရကြပါမယ်ဘဝင်စင်ခြင်းဘဝင်စင်ခြင်းမြင်ပြီးလင်မြင်ပြီးလင်ဟုတ်ပြင်လက်ခံတော်ဟုတ်ပြင်လက်ခံတော်စုံစမ်းဆုံးဖြာစုံစမ်းဆုံးဖြာသောစိတ်သာသောစိတ်သာမရတရာယောမရတရာယောစုံစမ်းဆုံးဖြာစုံစမ်းဆုံးဖြာသောစိတ်သာသောစိတ်သာမရတရာယောမရတရာယော ကံဆုံးဖြာသူကံဆုံးဖြာသောစိတ်သာသောစိတ်သာမရတရာယောမရတရာယောအဲဆုံးလန်းဆုံးဖြာပြီးတော့သောစိတ်တွေခုနှစ်ကျင်ဖြစ်တယ်ခုနှစ်ကျင်ဖြစ်ပြီးတော့တရားခုနှစ်ကျင်ဖြစ်တယ်အဲဒီကနောက်တော့ဝင်ကြသွားပြီအဲဒါတော့ဒီထဲမှာလင်္ကာထဲမထည့်လောက်လို့ထည့်ထားပါဝင်ကြသွားတယ်ဒါဝိသီပြီးသွားတယ်မြင်တဲ့ဝိသီပြီးသွားတယ်ဒီပုဂ္ဂိုလ်တွေနေရာချင်းမြင်တာတစ်စိတ်ထဲအောင်မယ်ဟုတ်လားဟုတ်ပါဘူးစိတ်ထဲဘယ်ဟုတ်မလဲစိတ်တွေအများကြီး ဟာဆင်ញင်တဲ့စိတ်ဖြစ်လာပြီဝင်ဆင်ញင်မြင်ပြီးတဲ့မြင်တဲ့စိတ်သက္ကုညင်စိတ်ဖြစ်ပြီးသက္ကုညင်စိတ်ဖြစ်ပြီးတော့တန်တိဆိုင်လက်ခံတဲ့စိတ်ဖြစ်ပြီးတန်တိရဏစုံစမ်းတဲ့စိတ်ဖြစ်ပြီးဘုရားဆုံးဖြတ်တဲ့စိတ်ဖြစ်ပြီးငါးခုမို့လားဗျာမှန်ပါဗျာငါးခုရှိသွားပြီလားဒါအားမရှိသေးဘူးစိတ်တွေကနောက်ဇောကခုနှစ်ကြိမ်နဲ့အားရှိတဲ့စိတ်တွေကခုနှစ်ကြိမ်ဖြစ်သွားပြီခုနှစ်ကြိမ်နဲ့ငါးကြိမ်ဆိုတော့ဘယ်လောက်တော့အောင်းကြိမ်ပါဗျာ ခုနှစ်ကြိမ်နဲ့9ကြိမ်ဆိုတော့လေခုနှစ်ကြိမ်ပါပါ12ခုခုနှစ်900ပေါင်း7နှစ်အဲစိတ်7ကြိမ်ရှိသွားပြီနောက်ကတရား2ကြိမ်ကတစ်ခါဆက်ဖြစ်သေးတယ်တဲ့ဘယ်လောက်ရှိသွားလဲ14ကြိမ်ပါအဲ14ကြိမ်အဲ့ဒါအများဆုံးမြင်တဲ့ခါကာလမှာစိတ်အများဆုံးအားကောင်းဆုံးအဲ့ဒီ14ကြိမ်ဖြစ်တယ်အားမကောင်းတဲ့ခါကျတရားရုံမပါဘူးဇောရရတဲ့ခါကျဇောမှလည်းပဲ ခုနှစ်ကြိမ်တရားမဟုတ်ဘဲနဲ့6ကြိမ်နေရတာလည်းရှိတယ်9ကြိမ်နေရတာလည်းရှိတယ်အားနေတဲ့အခါမှာဟုတ်လားမှန်ပါဘူးအဲဒါဟာဒါတဲ့နေပါလည်းရှိတယ်အဲ့ဒါတော့ထားပါလားဒီမှာအဲဒီတော့ဖြစ်ပြီးတော့ဘဝင်ကြကအိပ်ကျော်သွားပြီတဲ့ဒါဘာနဲ့တူလဲဆိုရင်ကျမ်းဂန်တွေကဥပမာနဲ့ပြတာသိကောင်းတယ်လူတယောက်တရက်ပင်အောင်မှာအိပ်နေတယ်ဒီအိပ်နေအိပ်ကျော်နေတာပါလေဟုတ်လားမှန်ပါတရက်ပြီးကကျွေကြတာသူနားမှာဘုံနဲ့ကျွေကြတာပြီနိုးသွားတယ်ဟုတ်လား ညှိုးသွားပြီးညှိုးပြီးတော့ဘာပါလဲဆိုပြီးတော့ကြည့်တာပေါ့တရားကြီးမြင်ပြီးမြင်တော့တရားကြီးကိုသူကောက်ယူတယ်ကောက်ယူပြီးတော့ကစားလို့ကောင်းမလားမှဲ့သလားပါလားလည်းနဲ့ပါလည်းနှိပ်ကြည့်ပေါ့လေနန်းကြည့်อืมစားလို့ကောင်းတယ်လို့ဆုံးပြလိုက်ရင်စားတော့တာပဲတရားကြီးစားပြီလို့တခါလဲတရားကြီးလည်းစားပြီးဝသွားပြီစားကြလည်းမရှိတော့ဘူးဆိုတော့အိတ်ချင်တာနဲ့ပြန်ပြီးတော့မှဲ့ပြီးတော့အိပ်ပျော်သွားပြီတဲ့ဟုတ်လားမှန်ပါအဲဝိဓိဖြစ်ပုံကိုပြောတာသူက အဲခုနကအိပ်ကျော်နေတော့ပြည့်ပြီးကျွေလို့နိုးလာတယ်လို့ပဲဟုတ်လားမှန်ပါခုနကဘဝင်နေကြနေတာနေမျက်စိနဲ့အဆင်းထင်လာတော့အဲ့ဒီအဆင်းကိုဆင်ញင်တဲ့သိဖြစ်လာတာဟုတ်လားမှန်ပါဘာပါလဲဆင်ញင်တယ်လို့ပဲဒီမှာလဲအတူတူပဲမြင်ရတဲ့အဆင်းဘာပါလဲဆင်ញင်တယ်အဲဟိုတဲ့မျက်စိနဲ့ကြလာတဲ့အဆင်းဘာပါလဲဆင်ញင်တယ်ဆင်ញင်ပြီးတော့မြင်သွားတယ်လို့ပဲပြည့်ပြီးမြင်သွားပြီတဲ့တည်ပြီးမြင်တော့တည်ပြီးကောက်ယူသေးတဲ့လက်ခံတဲ့စိတ်ပေါ်သံသိဆိုင်ဟုတ်လားဘုံစင်ရင်မြင်ပြီးလင်းထို့ပြင်လက်ခံတော့ အဲစုံစမ်းဆုံးပြအဲ့ဒီတရားတိကောက်ယူပြီးတော့ခါလဲကျင်းနေပါနဲ့နှိပ်နာကြည့်အဲမဲ့လားစားလို့ကောင်းမလားစုံစမ်းဆုံးဖြတ်စုံစမ်းတယ်စုံစမ်းပြီးတိုင်းဟာစားလို့ကောင်းတယ်ဆိုပြီးတော့ဆုံးဖြတ်လိုက်တော့ကိုစားတော့တာကိုဝါပြီးတော့ခါလဲအဲ့ဒါဝါပြီးစားတာကဇောရီအချိန်နဲ့ဟုံနဲ့ဖြစ်တာလည်းတွေ့ရဇောဖြစ်တာလည်းတွေ့ရဇောဖြစ်ပြီးတော့လည်းအဲ့ဒီစားတဲ့အရာဓာလေးလည်းပြန်စဉ်းစားရင်းနဲ့အိပ်ပျော်သွားတာကိုဟုတ်လားမှန်ပါပြန်စဉ်းစားကတရားယုံနဲ့အိပ်ပျော်သွားတော့ဝင်ပြန်ကြသွားပြီတဲ့ အဲ့ဒီလိုဖြစ်တာတဲ့မြင်လို့ရှိရင်ကြားရင်လည်းဒီတိုင်းပဲဟုတ်လားမှန်ပါနားတဲ့အပန်ကြားလို့ကြားလာလို့ရှိရင်ဘာပါလဲရှင်နေတဲ့ရှင်ရင်စိတ်ကဖြစ်ပြီးတော့နားကကြားသွားတယ်ကြားပြီးရင်လက်ခံတဲ့စိတ်အဲပြီးတော့စုံစမ်းတဲ့စိတ်ဆုံးဖြတ်တဲ့စိတ်ဇောခွန်ရဲ့ခြင်းတရားဝင်ခြင်းဒါဖြစ်ဖြစ်နေတယ်ဟုတ်လားမှန်ပါအဲ့ဒါကတော့ခွန်ကြီးကခွန်ကြီးခွန်ကြီးဟောပြောနေတဲ့ဝိပဿနာကျမ်းစာဥပဒေလည်းပဲရှင်းအောင်နေလည်းအများကြီးပါပါတယ်ကိုမကြခင်မကြခင်ကိုဖွက်မဲ့ မာလုကြပုဒ္ဒသုတ်ဆိုတာအနံကောင်းတယ်ဟိုပါဆိုလာပြေတော့ဆိုရင်ထွက်တော့မှာပါကိုရိုက်တော့စာသားတွေတော့ပြီးပါပြီစာချုပ်နေတဲ့အချိန်ရောက်နေပါအဲဒီတည်းနဲ့ဒီလိုပဲဟိုဟိုသုတ်ကသိချတယ်ရူပန်ဒိဋ္ဌဝတတိမုဋ္ဌာစရည်နဲ့အစင်းမြင်ပြီးရင်မရှိမှတ်တဲ့ပုဂ္ဂိုလ်မေ့သွားပြီမေ့သွားတော့နှစ်သက်သာမှုတွေဖြစ်တယ်ဟာမြင်ပြီးရင်အမှတ်ရတဲ့ပုဂ္ဂိုလ်ကနှစ်သက်သာမှုမဖြစ်ဘူးတဲ့သူကအဲဒီလိုပြတယ်အနတ်သိကြတဲ့တရားထုတ်ပုံနဲ့မနာကြိုက်တယ် အဲဒီမှာလည်းဝိသီတွေပါလေချပြရတယ်ဘုသူရဖြစ်အောင်လို့ဝိသီချပြအဲမြင်ပြီးပြီးရင်အဲဒီဘဝင်ကျသွားတဲ့တရားမြင်တဲ့စိတ်ကပြီးသွားပြီအဲဒီအတွင်းမှာဘာပါတော့မြဲတဲ့အနေနဲ့စဉ်းစားတာပါလေတော့မပါသေးဘူးဟုတ်လားအဲဒီမြင်ရတာကမြဲတယ်လည်းမသိသေးဘူးချမ်းသာတယ်လည်းမသိသေးဘူးပုဂ္ဂိုလ်သားတော်လည်းမသိသေးဘူးအဲလှပါတယ်တင့်နေတယ်ဒီလိုလည်းမသိသေးဘူးဘယ်ကြမှာသိတော့ဆိုနောက်ဝိသီတွေကြမှာသိတာနောက်အဲဒီကနေပြီးတော့ဘဝင်ကျပြီးပြန်စဉ်းစားကြတာကို မနောဓာဝတိခေါ်တယ်အဲနောဓာဝတိကတော့အေးဆင်ញင်ပြီးတော့ဇောခုနှစ်ကြိမ်ကြာတရားနှစ်ကြိမ်ဒါပဲသူကတော့ဆင်ញင်ပြီးကဇောတရားอืมကြံရစိတ်ဖြစ်ဖို့တဲ့ကြံပြီးရစိတ်ဖြစ်တဲ့အခါမှာမနောဓာအစိတ်ကုသက်တဲ့ဖြစ်တဲ့အခါမှာဆင်ញင်သားကအဝိဇ္ဇတခုဇောကတော့ခုနှစ်ခုခုနှစ်ခါတိုင်းဆင်ញင်ပြီးကဇောတရားယုံကနှစ်ခုအဲဆင်ញင်သားက ထမဆုံးစိတ်ကတခုဇောက9ကျင်းတကယ်ရှိသွားတော့7ကျင်း7ကျင်းပါအဲဆင်းရဲစိတ်ကတစ်ကျင်းဇောက9ကျင်း7ကျင်းရှိသွားတယ်ဒါရုံက2ကျင်းတကယ်ရှိဆယ်ကျင်းဆယ်ကျင်းဆယ်ကျင်းဆယ်ကျင်းပဲရှိသွားတယ်အဲ့ဒီဒါရုံ2ကျင်းပြီးရင်ခုနလိုပဲဝင်ကြသွားတာပဲဆင်ញင်တဲ့စိတ်စိတ်ကူးဆင်ញင်တဲ့အထဲမှာလည်းစိတ်ကဆယ်ကျင်းပဲဖြစ်တယ်သူကဟုတ်လားအဲအဲ့ဒီမြင်မိတာရဲ့ပြန်ပြီးဆင်ញင်တာဟုတ်လား မိမိကလည်းပြန်ဆင်ခြင်တော့ပထမဆုံးကဆင်ခြင်တဲ့စိတ်ဖြစ်တယ်တဲ့ဆင်ခြင်ပြီးကဇောဇောခုနှစ်ခြင်းဖြစ်တယ်တဲ့နောက်တရားဝန်ခြင်းဖြစ်တယ်တဲ့အဲဒါပြန်ဆင်ခြင်တဲ့ကြံပြီးဝိရိဖြစ်ပုံပဲတဲ့အဲဒါလေးလည်းဆိုရကြအောင်လို့ဆင်ခြင်ပြီးခါဆင်ခြင်ပြီးခါဇောတရာဇောတရာကြံရာစိတ်ဖြစ်ပုံဆင်ခြင်ပြီးခါဆင်ခြင်ပြီးခါဇောတရာဇောတရာ ကြံရာစိတ်ဖြစ်ပုံစင်ញင်ပြီးခါဘောရရာကြံရာစိတ်ဖြစ်ပုံအဲပထမဆုံးအဝိဇ္ဇာဝါပင်ပထမဆိုခဲ့တဲ့စင်ញင်သာပင်စဒွါရမှာစင်ញင်တော့ငါးဒွါရစင်ញင်တော့ပင်စဒွါဝိဇ္ဇာခေါ်တယ်ဒီကြတော့မနောတော်အဆင်ရင်တော့မနောတော်ဝေစားလို့ခေါ်ပါတယ်ဒီကအဲဆင်ရင်လာပါပဲဇောကလည်းခုနကလည်းခုနှစ်ကြိမ်ပဲတရားယုံဆိုလည်းခုနကလည်းနှစ်ကြိမ်ပဲဒါအများဆုံး အားနေတဲ့ခါကျတော့ဒါမှမပါဘူးဇောတင်ဆုံးသွားတယ်ဇောမှာလည်း9ချိန်မဟုတ်ဘဲနဲ့6ချိန်နဲ့5ချိန်နဲ့တရားလည်းရှိတာပါပဲအဲ့ဒီပြန်ဆင်နေတဲ့စိတ်ထဲမှာလည်းအေးမြဲတဲ့အနေနဲ့ပါကလားဆိုမပါဘူးတဲ့ချမ်းသာတယ်ကောင်းတယ်လှပါတယ်ယောက်ျားပဲမိန်းမပဲဒီလိုပါကလားဒီလိုလည်းမပါသေးဘူးတဲ့မြင်မြင်သိရုံမျှသဘောပဲတဲ့မြင်မျှပဲမြင်မျှအစင်းသဘောပဲရှိသေးတယ်တဲ့ဟုတ်လားမှန်ပါဗျာအဲ့ဒါကြာမြင်ပြီးပြီးချင်းပထမ မြင်သိဝိธีလေးဆုံးသွားတာနဲ့ရှုနိုင်လို့ရှိရင်လည်းပဲခုနမြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သတ္တဝါနေဆွဲလာတာတွေမဖြစ်ဘူးဟုတ်လားဖြစ်နေပါအဲမဖြစ်အောင်လို့ခုရှုရတာမြင်ပြီးပြီးချင်းရှုကြားပြီးပြီးချင်းဒီလိုလုပ်ရတာတော့ဟုတ်ပါအဲနောက်ကအဲဆက်လက်ပြီးဆင်ခြင်တဲ့စိတ်ကလည်းဖြစ်လာလို့ရှိရင်လည်းဆက်လက်ဆင်ခြင်တဲ့စိတ်ကလေးတစ်ချိန်တဝိธีပေါ်တယ်အဲ့ဒီစိတ်ဆုံးတာနဲ့မြင်လာလေးပြန်မှားဒါလို့ဆိုလို့ရှိရင်လည်းမြဲတယ်နေချမ်းသာတယ်နေပုဂ္ဂိုလ်သားတော်နေဆွဲလာတယ်မပါဘူး ပါတော့ပါအဲမပါဘူးအဲ့ဒါမပါအောင်လို့မြင်ပြီးပြီးချင်းမှကြားပြီးပြီးချင်းမှဒီလိုဘုန်းကြီးတို့ညွှန်ကြားရတာဟုတ်လားမှန်ပါပါဒါတို့ဘုရားဟောတာနဲ့လည်းအကိုက်ပဲအထက်ကရာတွေအဘိဓမ္မာကပြတာတာတွေနဲ့အကိုက်ပဲအကုန်လုံးအညီညွှန်စားချက်ချင်းရှိမှ ဟုတ်လားမှန်ပါချက်ချင်းရှိမှမရှိဘဲနဲ့ဟိုရှေးအောင်နေမှာပြန်စဉ်းစားတော့အဲ့ဒါတွေကတော့မြဲတယ်နေနဲ့ဆွဲပြီးပြီမြင်ကြတဲ့ကယောက်ျားပဲမိန်းမပဲဆိုတာဆွဲပြီးပြီဟုတ်လားမှန်ပါဟာယောက်ျားမဟုတ်မိန်းမမဟုတ်ဘူးမမြဲဘူးအနိစ္စဒုက္ခအနတ္တဘယ်လိုဆိုနေနေလဲ ပြန်စဉ်းစားတဲ့အခါဘယ်သူပဲဘယ်ပါပဲပေါ်ဘူးလားပေါ်ပါဗျာဒီတိုင်းပေါ်နေတာပဲဘယ်နဲ့မှလုပ်လို့မရဘူးဟုတ်လားမှန်ပါအခုမြင်ပြီးပြီးချင်းကြားပြီးပြီးချင်းချက်ချင်းချင်းချင်းရှုလို့ရှိရင်တော့အဲ့ဒီအာယုန်ကမပေါ်သေးဘူးဟုတ်လားမှန်ပါမပေါ်သေးတော့မြင်ပြီးပြောက်ကြားပြီးပြောက်ချက်ချင်းတကားတဲ့သဘောတရားမှန်နေပြီလားအဲ့ဒါသိအောင်လို့မြင်ပြီးဝိသီပြီးရင်လည်းရှုရမယ်ဒါမှမရှုနိုင်လို့ရှိရင်လည်းစဉ်းစားတဲ့ဝိသီပြီးရင်ရှုရမယ်ဒီနဝိသီပဲဒီနဝိသီအတွင်းမရှုနိုင်ဘူးနောက်တစ်ဝိသီက စဉ်းစားစိတ်ပြားလာပြီဆိုရင်အဲ့ဒီဝိသိကြတော့ပြည့်ညတ်တွေရောက်သွားပြီဟုတ်လားမှန်ပါဗျာအဲယောက်ျားမိန်းမစသည်ရောက်သွားပြီအဲ့ဒီကနောက်တော့ရှိဝင်မယ်လေဟောယောက်ျားမိန်းမဆွဲဆွဲလာနေရရှိရင်လည်းကိလေသာတွေဖြစ်တော့တာမတားနိုင်ဘူးဟုတ်လားမှန်ပါအဲ့ဒါတော့ကိလေသာဖြစ်စေနိုင်တဲ့ပြည့်ညတ်တိဝိသိတွေမရောက်ခင်မြင်ပြီးပြီးရင်ကြားပြီးပြီးရင်ရှုရမယ်ဒီလိုဆိုလို့လေဟုတ်လားဒါကြောင့်ဒီမှာ ပစ္စုပန်နာပစ္စုပန်လေးဆိုဓမင်းသားတရားကိုလေတရတရထိုးထိုးဖြစ်စေဖြစ်စေခဏခဏယံဝိပါဒတိအကျဉ်အိစ္ဆာနုပါဒနာသာရှိတော့ခုနပါဒနုပါဒနာတော့ဖြင့်ရှိခဲ့အဲမြင်ပြီးပြီးကြားပြီးပြီးချင်းပစ္စုပန်ပစ္စုပန်လို့ဖြစ်စေလို့ပဲဆိုရတယ်အဲ့ဒါချက်ချင်းချက်ချင်းရှုပါတဲ့ချက်ချင်းချက်ရှုလို့ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်အိစ္ဆာဒုက္ခအနာတ္တကိုယ်တိုင်တွေ့ရတာဟုတ်လား အဲတချို့ကစာသီးနဲ့ဟောဖြစ်ပြဖြစ်ပြဖြစ်ပြဆိုပြီးရှုနေတာတွေရှိတယ်အဲ့ဒါကတော့ကုသိုလ်တော့ရပါတယ်ဒါပေမဲ့လို့တကယ်ဖြစ်ဖြစ်တာမှမတွေ့ပဲတကယ်ဖြစ်ဖြစ်တာမတွေ့တော့ဝိပဿနာညာအစစ်ဖြစ်တယ်လို့မဆိုနိုင်ဘူးဟုတ်လားမှန်ပါဘုန်းကြီးတို့နေရတာမဆိုနိုင်ဘူးသူတို့နေသူတို့ဆိုရင်လည်းဆိုပါဘုန်းကြီးတို့နေရတာကိုယ်တိုင်တွေ့မှာကိုယ်တိုင်မတွေ့ဘဲနဲ့စာရွေးနဲ့သူများဟောတာနဲ့ယုံကြည်ပြီးတော့နှလုံးသွင်းနေတာတွေကပညာပြီးရေဟုတ်လားမှန်ပါကိုယ်တိုင်သိတာမဟုတ်ဘူးအခုတော့မြင်နေကြတိုင်းတွေကမှတ် မှလို့ရှိရင်တော့မြင်ပြီးကြောက်ကြားပြီးကြောက်ကိုယ်တိုင်တွေ့တာဟုတ်လားအဲ့ဒါဟာစာရုပ်တက်တဲ့ဟောတာမဟုတ်ဘူးခွန်ကြီးတို့ကကိုယ်တိုင်လည်းတွေ့ဘုရားညွှန်ကြားတဲ့တတိယောဂီတွေလည်းတွေ့ဒေချာတွေ့တာဟုတ်လားမှန်ပါဗျာအဲဒီယောဂီတွေချို့ချို့အသိတွေသိကောင်းတာဟုတ်လားကြားတဲ့တန်တွေများကြားပြီးရင်ဖြင့်ရင်အဲဒီကြားတဲ့အတန်စီကိုသွားတဲ့စိတ်ကလေးတွေရတယ်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 အာတခါပြီးလိုက်နာလာပြောက်တာတခါပြီးလိုက်နာလာပြောက်ရှေ့နာနေနောက်နာစိတ်ရမဟုတ်ဘူးဟုတ်လားမှန်ပါဗျာဒါဗတိပုဂ္ဂိုလ်တွေတော့နားနေတာဟာအပြာကြီးတဏှာကြီးလုံးလုံးနားနေတယ်တနေ့လုံးလည်းနားနေတယ်ဒီလိုထင်ရတာပေါ့ဟုတ်လားမှန်ပါဗျာအဲ့ဒီလိုမဟုတ်ဘူးသူကရှုမရင်မှရင်မှရင်နဲ့နားလိုက်ပြောက်လိုက်နားလိုက်ပြောက်လိုက်နားလိုက်ပြောက်လိုက်အပိုင်းပိုင်းတွေပြပြီးတော့ထင်နေတာအဲ့ဒီတော့အဲ့ဒီတော့ပေါ်ပြီးပြောက်တာပြရလို့ရှိရင်မြဲတယ်လို့ထင်ပါဦးမလားမမြဲပါဘူးဗျာအဲမမြဲဘူး သိရတာပေါ့ဘာနဲ့ဥမာတုတဲ့ဆိုရင်ဝိသုပါရဝါအာကာလေဥပိသံတိဝယံဒီသသင်္ခါရသင်္ခါရသဘောတရားတို့သည်အာကာလေကောင်းငင်၌ဝိသုပါရဝါလျှက်ရောင်လက်တဲ့ခဲ့သို့ဥပိသံဒီသသစ်သည်လည်းဖြစ်ပေါ်ကြကုန်၏ဝယံဒီသဖြစ်ပြီးလည်းချက်ချင်းပြောက်ွယ်သွားကြလေကုန်၏ဒါကမဟာနိဒာပြထားတယ်ဟုတ်လားမှန်ပါ လျှက်ရောင်များလို့ပဲလျှက်ရောင်ဆိုတာလူတိုင်းလူတိုင်းမြင်မှုတာပဲမို့လားမြင်မှုပါဗျာလျှက်ရောင်လေးကမပေါ်ခင်ကမလက်ခင်ကရှိရလားမရှိပါဘူးဗျာဟောလက်နေတော့ရှိတာလက်ပြီးတော့လည်းရှိသေးရလားမရှိပါဘူးဗျာအဲ့ဒီလျှက်ရောင်လေးမြဲတယ်လို့ဆိုနိုင်မှာမလားမဆိုနိုင်ပါဘူးဗျာအဲ့ဒီလိုပဲမိမိတို့သာနာဖြစ်နေရုံနာတွေကမရှိလို့လားအမြဲတည်းနေထင်တာဘယ်မှမြဲတာမရှိဘူးဟုတ်လားမှန်ပါဗျာကိုယ်တဏ္ဍာငါသူတဏ္ဍာငါရော ခဏမပြည့်ပြည့်တဲ့နေလားအဲ့ဒါတွေမရှိနိုင်လို့ရှိနိုင်လို့ဝိပဿနာဉာဏ်ရှင်းသင်လာတဲ့အခါကာလကြတော့ဘယ်မှမြည်တည်နာမဟုတ်ချက်ချင်းပျောက်သွားတာပဲအဲ့ဒီရှုစရာအာယုံသာမဟုတ်ဘူးရှုပြီးတဲ့စိတ်ကလေးကလည်းပြီးတဲ့ကြောက်လည်းပြီးတဲ့ကြောက်လည်းပြီးပြီးချက်ချင်းပြောင်းနေတာဟုတ်လားမှန်ပါဗျာအမှန်ကောင်းတယ်ဘင်္ဂညာကြတော့ဘင်္ဂညာဖြစ်ပုံကိုဒီပဋိသမီတာမဲ့လို့ဝိသုရိမဲ့တို့ကပြထားတာအစင်းကိုမှလို့ရှိရင်အစင်းရုပ်ကလေးတစ်ခင်ချက်ချင်းပြောက်သွားတာတဲ့ အစင်းရုပ်လည်းပျောက်သွားတယ်လို့ပဲသိတဲ့စိတ်ကလေးလည်းချက်ချင်းနောက်ကနေပြီးပျောက်သွားတာတဲ့ဟုတ်လားအဲသိစရာအာယုံနဲ့သိတာအတွဲလိုက်တွဲလိုက်ခါချက်ချင်းပျောက်သွားတာရုပ်ပုဂ္ဂိုလ်ကြတော့အဲ့ဒီသိစရာအာယုံသိတဲ့စိတ်ကလေးဒီချိန်မဟုတ်ဘူးနောက်ထပ်သိတာနောက်ထပ်သိတာနှစ်ချိန်သုံးချိန်လည်းပျောက်သွားတာဒီတော့ဒီတရားတော်သိတာဟုတ်လားတကယ်အားထုတ်ရင်တကယ်တွေ့တာမြတ်စွာဘုရားတရားတော်ကသန္တေဒီကောကျင့်ကြအားထုတ်ကမောချတွေ့မြင်တယ်မောချကိုယ်တိုင်တွေ့မြင်နိုင်သောတရားတော်များပါပဲတကားတဲ့ ကိုယ်တိုင်ကျင့်ကိုယ်တိုင်တွေ့တာဟုတ်လားဘာမှယုံမပြန်ပြုဖျားဟောတဲ့အတိုင်းသာကျင့်လို့ရှိရင်ဖြင့်အဲနိစ္စဒုက္ခနာတာတွေကိုယ်တိုင်ကြည့်တာပဲအဲဒါလေးတွေဆိုကြရမှာအောင်လို့ သန္တိတိကောသန္တိတိကောပြင့်ကြံအာထုကပြင့်ကြံအာထုကမောချကိုယ်တိုင်မောချကိုယ်တိုင်တွေ့မြင်နိုင်သောတွေ့မြင်နိုင်သောဘုရားတော်မြတ်ဘာဝေတကားဘုရားတော်မြတ်ဘာဝေတကားသန္တိတိကောသန္တိတိကောပြင့်ကြံအာထုကပြင့်ကြံအာထုက မုချကိုယ်တိုင်မုချကိုယ်တိုင်တွေ့မြင်နိုင်သောတွေ့မြင်နိုင်သောရတော်မြတ်ဘာဝေတကားရတော်မြတ်ဘာဝေတကားသံဒိဋ္ဌိကောသံဒိဋ္ဌိကောသင်္ကြံအာရုကသင်္ကြံအာရုကမုချကိုယ်တိုင်မုချကိုယ်တိုင်တွေ့မြင်နိုင်သောတွေ့မြင်နိုင်သောရတော်မြတ်ဘာဝေတကားရတော်မြတ်ဘာဝေတကားအဲမြတ်စွာဘုရားဟောတဲ့တရားကဘုရားဟောလို့ ဘုရားကိုယူသေးတာနဲ့မျက်စိမိတ်ပြီးယုံရတာမဟုတ်ဘူးဟုတ်လားမှန်ပါဗျာဆရာသမားတွေကဟောလို့ဆရာသမားတွေအာနာပြီးတော့မျက်စိမိတ်ယုံရတာမဟုတ်ဘူးဟုတ်လားမှန်ပါကိုယ်တိုင်တွေ့နိုင်တဲ့တရားတဲ့ကိုယ်တိုင်တွေ့ကိုယ်တိုင်သိနိုင်တဲ့တရားဘုရားသာသနာပြင်ကဘာသာတရားတွေရှိတယ်အဲ့ဒါတွေကတော့သူတို့ဘုရားသခင်ကဟောတယ်ဆိုပြီးတော့အဲ့ဒါလေးကိုမျက်စိမိတ်ယုံရတာပဲ အဲဟုတ်မဟုတ်ပါမလားတော့မစဉ်းစားဘူးဟုတ်လားမှန်ပါဗျာစဉ်းစားလို့ရှိရင်ဘုရားပြင်မရရောက်သွားလို့ဆိုလို့ဘုရားကသူ့မယုံမသေးပြင်မလို့ရှိရင်ဒီအပယ်ငရဲကိုသာဝရငရဲပြစ်ချတာလေသူစားမှန်ပါခြောက်ထားတာလေဟုတ်လားမှန်ပါဒါနဲ့စဉ်းကိုမစဉ်းစားပါဘူးစားအဲသိကြောက်နေရတာပဲမျက်စိမိတ်ပြီးတော့ယုံနေရတာဘုန်းကြီးတဲ့ဘုရားဘာသာတရားဒီလိုမဟုတ်ပါဘူးကိုယ်တိုင်ကျင့်ကိုယ်တိုင်တွေ့တဲ့တရားတဲ့အဲဒါ စာပြောမဟုတ်ဘူးတကယ်အားထုတ်တကယ်တွေ့တာဟုတ်လားမှန်ပါတကယ်တွေ့လို့ဘုန်းကြီးတို့ဒီမှာယောဂီတွေတရားထုတ်တာတွေအစတုန်းကနည်းနည်းပဲအခုတဖြည်းဖြည်းနဲ့သိများတယ်များတဲ့ခါကျရင်နေရာတောင်ပေးပြန်မရှိအောင်များတာဟုတ်လားမှန်ပါပါဒါဘာဖြစ်လို့များလာတာလဲဆိုသူတို့ကိုယ်တိုင်တွေ့လို့ဟုတ်လားမှန်ပါကိုယ်တိုင်တွေ့တဲ့ပုံကိုယ်ကသူနဲ့ဆက်ရဆက်ရတယ်ပြောတာကိုပြောတော့သူတို့လည်းအာထုတ်ခြင်းနဲ့စိတ်ဆန္ဒတွေဖြစ်လာတာပေါ့မှန်ပါသူတို့ဆန္ဒတွေဖြစ်တော့သူတို့လည်းအာထုတ်ကြသူတို့အာထုတ်တော့သူတို့တွေ့တာပြန်တော့သူတို့ကလည်းပဲတခါသူများတွေကို ဒီလိုဒီလိုတွေ့တယ်ဒီလိုဒီလိုပြီးတယ်ပြောတော့ဒီရင်လူတွေကလည်းအာထုတ်ခြင်းနဲ့စိတ်တွေပေါ်ဒီလိုအာထုတ်တဲ့ပုဂ္ဂိုလ်တွေသူကသူများလာတာဟုတ်လားမှန်ပါဗျာဘုန်းကြီးတို့ကတရားဟောကောင်းလုံးလို့အဲဘုန်းကြီးတို့တရားဟောကောင်းလို့လူတွေများလာတာမဟုတ်ဘူးဟုတ်လားမှန်ပါတကယ်တရားထုတ်တဲ့ပုဂ္ဂိုလ်ဟောပြောလို့အဲ့ဒီပုဂ္ဂိုလ်တွေကလည်းအာထုတ်ခြင်းနဲ့စိတ်ရှိပြီးတော့တရားထုတ်ကြတာအမှန်ကောင်းတယ်ဒါနဲ့ဒီကောချင်းညာတို့ကမုတ်ချကိုယ်ရင်တွေ့မြင်နိုင်တော့တရားတော်များပါပဲတကားတကားတရားကုန်၆ပါးတဲ့အကုန်တစ်ခုပဲဟုတ်လားမှန်ပါ ဝါခါတော်ဘဂဝတာဓမ္မောတန်ဋိဋ္ဌိကောတဲ့ဟုတ်လားဟာတန်ဋိဋ္ဌိကောညဇာပြတရားတော်ကကိုယ်တိုင်ကြည့်ရင်ကိုယ်တိုင်တွေ့ပါတယ်တဲ့အဲဘုရားမှာတော့မဟာသမယတုတ်တခုမှာတော့ဟောတာတယ်ယုံမဝိသိကိစ္စဖြစ်ရင်ကိုယ်တိုင်တွေ့အောင်အားထုတ်ကြည့်ပါတဲ့ကိုယ်တိုင်တွေ့ရင်ယုံမဝိသိကိစ္စပျောက်တယ်တဲ့ဒီလိုဟောတာတယ်။ဒါနေရာကြတာပဲဟုတ်တယ်။ ။နိသုပ္ပန္နံကြောင့်ဝဆွေရဖြစ်စေဖြစ်သောဓမင်းစာယုံနာတရားကိုလည်းမြင်စေကြားစေနာစေစသည်ဖြင့်တွေးဖြစ်စေစိတ်ကူးစမ်းကြံစီစေအဲကိုယ်ရဆံစေသွားစေလာစေကိုယ်မူရာဖြစ်စေစိတ်မူရာဖြစ်စေဝေဒနာဖြစ်စေသဘောတရားတွေဖြစ်စေအဲ့ဒီသဘောတရားတွေဘယ်ကပဲဖြစ်ဖြစ်ပေါ့အဲ့ဒါဖြစ်စေတရားတွေပြစ္ဆုတ်ပံတကယ်ရှိတဲ့တရားတွေခေါင်းရဖျက်ရုံလေးလက်လာတဲ့ခါလက်တဲ့ခိုက်တာမှာတကယ်ရှိတာမဟုတ်လား ရှိပါဗျာလက်နေတော့ရှိတာမလက်ခင်အောင်မရှိဘူးလက်ပြီးတော့လည်းမရှိဘူးအဲ့ဒါလိုပဲမိမိတို့တဏှာယုံနာနေလည်းပဲမြင်တော့ကြားတော့ပေါ်နေတော့ရှိတာအဲစောစောကလည်းရှိတာမဟုတ်ဘူးဒီမြင်မိကြပြီးရင်လည်းမရှိတော့ကြောက်သွားပြီဒါပေမဲ့လို့မရှိမှတဲ့ပုံကိုယ်တွေကလည်းရင်မြင်တာနဲ့နောက်မြင်တာအတူတူပဲအဲတယောက်တည်းပဲဒီကိုယ်တည်းကြီးနေတယ်ဒီလိုထင်နေတာကိုဒါတော့မြဲတယ်လို့ထင်တာပေါ့မှန်ကတော့မြဲတာမဟုတ်ဘူးအဲကြောင့် အဲ့ဒီဖြစ်စေပစ္စုပန်တရားကိုယံဝိပဒတိအကျင့်ရှုရမယ်တဲ့ဒီပါဠိတော်စာမူတွေမှာတော့ရောလို့ရှိပါတယ်နိတိပါဠိတော်မှာယံလို့ရှိပါတယ်ရောဆိုတော့ရောအကျင့်ပုဂ္ဂိုလ်ဒီဝိပဿနာရှုဤဆိုပြီးတော့သောထောပုဂ္ဂိုလ်ဤဆိုတော့အဲ့ဒါစကားမချောဘူးစကားမချောရခြင်းတော့ဝိဒွာဆိုတဲ့ပညာရှိပုဂ္ဂိုလ်ရှုရမယ်လို့နောင်နာကအဲ့ဒီကတာဓာတ်ရပါပါတယ်ဘာတော့ဒီကရောဒီက ကာတာသိပြီးတော့မလုပ်တာကိုစာရပုဂ္ဂိုလ်တွေပြခွန်ကြီးကပြောတာမာသီဆရာတော်ဟောဆိုတာပါဠိတော်နဲ့မညီဘူးတော့じゃပြောနေမလို့လို့ဟုတ်လားခွန်ကြီးကမာရီတော်တွေစာမူတွေကြည့်ပြီးကောင်းတဲ့စာမူခွန်ကြီးကဟောတယ်အာမာရီတော်စာမူတွေကောင်းတဲ့စာမူအသင်းလျော်ဆုံးစာမူကိုအတည်ပြုပြီးတော့ဟောတာပဲယံဝိပဒတိအကျင့်ဝိပဒနာရှိထိုဝိပဒနာကိုပွားစီရမယ်လို့နောင်နာကပါလာတယ်တန်ကနောင်နာရှိတယ်ဟောတန်ရှိလို့ရှိရင်ရှိရယံဆိုတာရှိရတယ်တသရနဲ့ သဒ္ဒရာက အနိယဂိမ့်နေဂိမ့်နေနဲ့ရှိတယ်ရဒ္ဒရာအနိယဂိမ့်နေမဟုတ်ဘူးအကျင့်ဆိုတော့ဘာလဲမဟုတ်သေးဘူးသူကတော့အကျင့်ရှိတန်တော်ရှုခြင်းဝိပဿနာကိုနောင်နာကတို့ပါတယ်အဲဒါရှိရရာရှိမှတန်တဲ့သူကအရှင်းပြေတယ်ဒေသုပန်နိသယာနာမတထရထဝိပါဒတိအတ္တဟိယအတ္တကုပ္ပံတံဝိပါမနုပြေတံဝိတော်တံထောဝိပဿနာကိုအနုပြေပွားစေရမယ်အဲဒီတံအရရှိရယံဝိပါဒတိ အကျဉ်ရှုတယ်တဲ့ရှုတာဘယ်နှမျိုးလုံးဆိုအနိစ္စဒုက္ခအနတ္တချင်းအပြင်ရှုတာက၃မျိုးနိဗ္ဗာန်ညှိငွေပြီးရှုတာရှိတယ်ဝိရာကတတ်မဲ့ကင်းပြီးရှုတာရှိတယ်နိရောဓချုပ်တဲ့သဘောပဲရှုတာရှိတယ်ပြိဋိတကတဖန်ဆွလွတ်နိုင်အောင်ရှုတဲ့သဘောရှိတယ်အဲ့ဒီဟာအလုံးခုနှစ်ခုရှိတယ်အဲ့ဒီခုနှစ်ပါးသောချင်းရတဲ့ပြင်ရှုရဲအဲ့ဒီခုနှစ်ပါးသောချင်းရတဲ့ပြင်ရှုတာဝိပဿနာပဲအဲ့ဒီဝိပဿနာကိုဉာဏ်ဝိပဿနာအကျင့်ဝိပဿနာရှုအကျင့်ဝိပဿနာဖြစ်တယ်တန်ထောရှုလေး အဲရှုရဖြစ်ပြီးတော့ထိုဝိပဿနာမျိုးကိုအဲ့ဒီဝိပဿနာတွေကိုအနုပြီးပွားစီရမယ်ဘယ်ပြောင်းပွားရမှာလဲမိမိလူလားအပ်တဲ့အရိယာဖို့ရအောင်ပွားရမှာပေါ့သောတာပန်ပြောင်းပွားတယ်ဆိုရင်သောတာပတိမဲ့ဖို့ရအောင်ပွားများမယ်အဲသောတာပန်ကပွားရလို့ရှိရင်တော့သရိုင်းမဲ့ဖို့ရအောင်ပွားများမယ်သရဂံကပွားများလို့ရှိရင်နာဂံမဲ့ဖို့ရအောင်ပွားများမယ်နာဂံကပွားများလို့ရှိရင်အရဟတမဲ့ဖို့ရအောင်ပွားများမှာဟုတ်လားမှန်ပါဗျာအဲဝိပဿနာအနုပြီးပွားစီရမယ် အဲဘယ်လိုပုဂ္ဂိုလ်ကပွားရမှာတော့ဝိဓွာပညာရှိပုဂ္ဂိုလ်ကပွားရမှာတဲ့ပညာရှိတဲ့အမျောမြင်ပညာရှိတဲ့ပုဂ္ဂိုလ်ကပွားပါတဲ့နောင်ရေးအမျောမြင်ရှိမှာဟုတ်လားမှန်ပါဗျာယခုလူရလို့ဖြစ်လာလို့ရှိရင်ဒီနေ့ကျရင်အိုရတယ်နာရတယ်သိရတယ်ဒါဘယ်သူမှမငြင်းနိုင်ဘူးဟုတ်လားမှန်ပါဗျာငြင်းနိုင်ဘူးနောက်ဘဝတွေလည်းပဲဒီလိုလူဖြစ်ရင်အိုရနာသိရအောင်ပါပဲဟုတ်လားမှန်ပါဗျာအာ ပုဂ္ဂိုလ်ကြီးဘယ်လိုထူးခြားခြားပုဂ္ဂိုလ်ကြီးဖြစ်ဖြစ်နောက်ဘဝကြရင်ကလေးလေးပြန်ဖြစ်ရမယ်ဟုတ်လားမှန်ပါဒါလူဖြစ်တာကိုပြောတာနော်ရှုပ်ချပြောမယ်ဆိုရင်တော့ဘယ်လေးပါသွားရင်ကြောက်ရရင်နာကောင်းတယ်ညှင်းမြောက်ပြီးတော့လူပဲပြန်ဖြစ်တယ်ထားပါတော့တဲ့လူပဲပြန်ဖြစ်ဖြစ်ဘယ်လိုဂုဏ်လူပြည့်စုံတဲ့ပုဂ္ဂိုလ်ကြီးဖြစ်ဖြစ်သိပြီးရင်လူပြန်ဖြစ်ကလေးလေးဖြစ်ဘူးလားဖြစ်ပါဗျာဒီကလေးလေးဘာသိရုံဘာမှမသိပါဘူးဘာသိဘူးကလေးလေးမွေးလာတာဘာမှမသိဘူးမိဘတွေကဆောင်းရှောက်နေလို့လားပဲ ကျုပ်ကလေးလေးဟိုကြည့်ဒီကြည့်နဲ့မော့ကြည့်ဘာမှလည်းမသိဘူးอืมဘုန်းကြီးကစဉ်းစားကြည့်တယ်ဒါရှေးတုန်းကတော့သူတကယ်အထက်တန်းပုဂ္ဂိုလ်ကြီးတည်းဖြစ်ပါပဲဘယ်နဲ့ဒီကလေးလေးဘာမှမသိပါပဲလားဟမ်နောက်ဒီကလေးလေးတော်တော်ကြီးလာတဲ့ခါကျတော့ကြောင်းမထားရဘူးလားထားပါဗျာဟောပညာတွေသင်ရပြီအဲ့ဒါရှေးတုန်းကသူပညာတတ်လာတဲ့ပုဂ္ဂိုလ်တွေရှိမှာပဲဘွယ်သူ ဂုဏ်တို့ဒီဂရီအထူးတွေရလာတဲ့ပုဂ္ဂိုလ်တွေရှိမှာပဲဟုတ်လားမှန်ပါဗျာအဲ့ဒါတွေကမရှိဘူးမရှိတော့သင်ရတယ်စာမေးပွဲအောင်ကြိုးစားတယ်မအောင်လို့ရှိရင်ဖြင့်သိညရသေးတာဟိုဒုစရဟုတ်လားမှန်ပါဒုက္ခမရောက်ဘူးလားရောက်ပါလေဗျာဒုက္ခရောက်တယ်ကလေးတွေစာပညာသင်ရတယ်ဒုက္ခရောက်တယ်ဟုတ်လားဒါဒါကလေးလူဘက်ကပြောနေတာနော်မှန်ပါဘုန်းကြီးတွေရဟန်းဘက်ကပြောနေတယ်ဒီတိုင်းပဲဟုတ်လားအာဘုန်းကြီးတွေလည်းဘုန်းကြီးတွေဆရာတော်ကြီးတွေဘာကြီးတွေဆိုလည်းပြေးသွားရင် အကယ်၍လူပြန်ဖြစ်မယ်ဆိုဒီလိုကလေးလေးဖြစ်မှာပဲဟုတ်လားမှန်ပါဗျာอืมမိဘမရောက်သေးရင်မရှိဘူးပြောနိုင်ဘူးအဲကံထူးတော့နတ်ပြည်ရောက်လို့ရှိရင်တော့နတ်ဆိုရင်နည်းနည်းတော်တာပေါ့လေဒါလည်းအဲ့ဒီနတ်ကလည်းပဲအရိယာမေဖို့မရောက်သေးဘူးရာထမင်းဖို့မရောက်သေးဘူးဆိုရင်နတ်ဘဝကသေးတဲ့အခါလူလည်းပြန်ဖြစ်နိုင်တာပဲဖြစ်ပြီဘူးလားဖြစ်မှာပါဖြစ်တယ်အဲ့ဒါပဲဘုန်းကြီးကြတာတော့ထားယူပါတော့ဒါကတော့ဘုန်းကြီးကဒါတွေတော့ခြံထားပါတယ်လူဖြစ်တာတွေပြောရတယ်အဲ့ဒါ ယဟန်ဖြစ်ကနေပြီးတော့တကယ်ပညာရှိပုဂ္ဂိုလ်ကြီးတကယ်ထထမ်းကြတဲ့ပုဂ္ဂိုလ်ကြီးဖြစ်ပေမဲ့လို့အဲခုဆက်ပြီးတော့လူဖြစ်မယ်ဆိုရင်လည်းကလေးလေးဖြစ်ရတယ်ခုမဖြစ်သေးဘူးနတ်ပြည်ရောက်နေတယ်ဆိုရင်ဒါတော်ပါရဲ့လေးစားအဲနတ်ပြည်ကလည်းတရားလူတရားမြတ်တွေမရသေးဘူးဆိုရင်သူပြန်ဖြစ်နေတာအဲဟုတ်လားဖြစ်နေတာပါဗျာဓမ္မကတော့ဖြစ်နေတာဟုတ်လား ထက်ဆုံးအမြင့်ဆုံးဘဝဆိုတဲ့နိဝပညာနာပြင်နာပုံရောက်နေတဲ့အဲဒီအာယုပဗြဟ္မာကတော့သိလာလို့ရှိရင်လူပြန်ဖြစ်တာပဲဟုတ်လားဖြစ်နိုင်တယ်လူဖြစ်တာကနေပြီးတော့မကောင်းမှုအကုသိုလ်ရှိရင်ပယ်သေးပါတယ်ကြာသေးတာပဲအဲဒီတော့အဲဒီလိုအမြင့်မြတ်ပုဂ္ဂိုလ်ကြီးတွေလည်းနောက်ဆုံးတစ်နေ့ကျရင်လူပြန်ဖြစ်ကလေးလေးပြန်ဖြစ်ရမယ်ဒီကလေးလေးပြန်ဖြစ်တော့ဗာမတိညာမတိဘောဟုတ်လားအဲတော်တော်ကြီးလာလို့ရှိရင်သူပညာပညာအောင်မယ်ဟုတ်လား ရှိကသင်ထားတဲ့ရှိကတတ်ထားတဲ့စာတွေရှိပါဦးမလားမရှိတော့ပါဘူးရှားတယ်တော်စီကဘင်္ဂနာဖြစ်စီတော့ဟိုကဖြားပုံကနေပြီးကလေးမလေးပြောအဲဒီမှာဒီငါးနှစ်လောက်ရှိအဲ၄နှစ်လောက်ရှိမလား၅နှစ်လောက်ရှိမလားမသိပါဘူးစကားလည်းကောင်းမှမပြီးသေးပါဘူးအဲသူကတော့စာမသိရပဲနဲ့ပါဠိစာကြီးဖတ်တတ်တယ်အောင်ရစရာကောင်းတယ်ပါဠိစာတွေလည်းဖတ်တတ်တယ်ဗမာစာတွေလည်းဖတ်တတ်တယ်သူကသူကသူ့အမေဖေတွေကဒီချမ်းသာတဲ့ပုဂ္ဂိုလ်တွေမဟုတ်ပါဘူးလယ်သမားတွေဆိုတော့ အဲတောထဲမှာလေရွာတွေလုံနေရတာကြောင်းကလေးလေးကြောင်းလည်းမထားသေးပါဘူးသူမိဖေတွေကလည်းပဲပင်ပေးတာလည်းမဟုတ်ပါဘူးဟိုဘက်နဲ့သူကသူစာရီဖတ်တတ်တယ်ဘဝဒီကဖိစာရီသူကဖတ်တယ်သူကသူ့မိရတယ်ဒီကလေးလေးဘယ်နဲ့လောက်ဖတ်တာပါလဲနော်အဲသူသူ့ဖေယောက်ျားပြောတော့သူ့ဖေကလည်းဖတ်ခိုင်းကြတော့ဖတ်တတ်တယ်နောက်ဘုန်းကြီးတို့ရန်ကုန်ရောက်လာတော့ဘုန်းကြီးတို့ကြောင်းလည်းရောက်လာပါတယ်ရောက်လာတော့စာဖတ်ခဲ့တဲ့စာတခုကိုဘုန်းကြီးကဖတ်ခိုင်းတယ်ကထာဝတ္ထုဆိုတာခဲ့တယ်ဒီမှာလား ပုဂ္ဂလောဥပလာပတိသစ္စိကာရပရမထေနာတိအာမန္တာစရည်ရင်းပေါ်တယ်အဖခဲ့တဲ့ဥစ္စာကြီးအဲ့ဒါဖတ်ခိုင်းတော့ဟင်းဆာကြောင့်ကြီးအများကြီးတဲ့သူကညီးရတယ်ဟာကိစ္စရှိအောင်နင်ဖတ်နေနေညာဖတ်ပါလေပြောတာအဲဖတ်တယ်သူကဖတ်တဲ့ခါကာလကြတော့ညီးနေမဟုတ်ပါဘူးဒီလိုလှုပ်လိုက်လှက်လိုက်ဟိုလိုလိုပဲနဲ့အောင်မယ်သူကဖတ်တာမှန်တယ်သူကအဲ့ဒီဟာလေးမှောင်ဖတ်နိုင်တယ်သူကအဲ့ဒါဟိုသူ့ဆံရကနေပြီးတော့ပြောတော့ဒီမှာညာနေရှိပါတယ်ဘုန်းကြီးတွေပွဲနေတာပါ သူတို့ဆရာတော်ကြီးကဖြစ်လာတာလို့ပြောတယ်ဟုတ်လို့ဆရာရှိရတာအဲဒီလိုပုဂ္ဂိုလ်တဦးတလေပဲရှိတယ်နည်းပါတယ်နည်းပေမဲ့လို့အဲ့ဒီအဲ့ဒီလိုသိရဆိုတာလည်းပဲအသုံးချလာအောင်သိတာမဟုတ်ဘူးဖတ်တရုံရှိတာပါမှသုံးချလို့မရဘူးဟုတ်လားအဲ့ဒီတော့နိဗ္ဗာန်မရသေးလို့ဘဝရေသာကထာကဖြစ်ရမယ်ဆိုလို့ရှိရင်ဒီနေ့ကျရင်ကလေးလေးဖြစ်ပြီးတော့ဒုက္ခရပါမယ်မရောက်ဘူးလားရောက်ပါပါဗျာညာတွေပင်ကြားလို့လည်းဒုက္ခရပါမယ် အဲပညာသင်ကြတော့စာမေးပွဲတွေဝင်တော့မအောင်ရင်လည်းစိတ်ဆင်းရအောင်မယ်ဟုတ်လားစာဝတ်နေရေးအတွက်ကြည်ရတယ်ခါကာလကြတယ်လောက်ကန်ရအောင်မယ်ဒီတော့အကြောင်းမြင်လို့ရှိရင်မပြည့်စုံတာတွေရှိမှာပဲဟုတ်လားရှိမှာပါဒီနေ့ကြလို့ရှိရင်အိုရမယ်နာရမယ်ပေရမယ်ဒါတွေဘယ်သူမှမမြင်နိုင်ဘူးနော်မြင်နေပါမြင်နိုင်ဘူးဘယ်ပါလာတရားကမှမမြင်နိုင်ဘူးကြာအဲဥရနာပေရမယ်အဲ့ဒါတွေကိုဉာဏ်ပညာနဲ့မျှော်မြင်ကြည့်ပါတဲ့ အခုဒီတရားနာပုဂ္ဂိုလ်တွေကတော့သိနေပါပြီဟုတ်လားသိကြပါသိပါရဲ့ဒီလေးနဲ့နဲ့သိတာနဲ့ပေါ်ပေါ်သိတာဒီနေ့မျိုးတော့ရှိတယ်ဟုတ်လားပေါ်ပေါ်သိတာကတော့တကယ်ယူဆိုင်ပါဘူးပေါ်ပေါ်ပဲသူကတော့ဟိုဘာပဲဖြစ်နေနေတော့ဒီလိုနေပြီးတာပဲဆိုပြီးတော့တရားအားမဆုံးဘူးဟုတ်လားမှန်ပါလေးလေးနဲ့နဲ့ဆင်ញင်တဲ့ပုဂ္ဂိုလ်တွေကတော့နောက်တော့ဒီလိုဖြစ်ရမှာပဲလို့အဲဘေးရန်တယ်မြင်ပြီးတော့တရားအားထုတ်တယ်တဲ့ဒါကြောင့်မို့ဝိဓွာပညာရှိပြီဝိဓွာနောင်ရေးကို မျောမြင်၍ဗာမယာဘေးကိုကြောက်ရွံ့သောပုဂ္ဂိုလ်သည်ဗာမယာဘေးကြောက်မှာဟုတ်လားမှန်ပါဘူးသင်္ဃဝတ်တဲ့ခါကာလကိုရင်လေးတွေပါလေးတွေဝတ်တော်ကိုသာမဏေဝတ္တဒုက္ခတော်မောသနာထားရတယ်မဆိုရဘူးလားဆိုရပါပါဗျာအမြဝဆင်းရလုံးရောက်ဖို့တဲ့အမြဝဆင်းဆိုတာဒါတွေပဲဝိညာဉ်အိုနာခြင်းနာနာသိခြင်းနာသိဒီဥစ္စာတွေပဲအပင်ကြီးကြတာတွေလည်းပါသေးတယ်သူဆိုကြောက်ကြကောင်းပါလေအဲဒီတော့ ကြောက်ကြကောင်းတဲ့ဘေးတွေကိုမြင်တဲ့ဝိဓဝပညာရှိပုဂ္ဂိုလ်အဲ့ဒီပညာရှိပုဂ္ဂိုလ်ဟာတန်ထောယခုပြောခဲ့တဲ့ခုနှစ်မျိုးကဝိပါဒနာကိုအမှုပြုရေးပွားစေရမယ်အရိယာမေဖို့တောင်ကြောင်းပွားပါတဲ့ဟုတ်လားမှန်ပါသေဆုံးပါနေသာယနာမတတတတဝိပါဒတိအတ္တဟိရံအတ္တကုပ္ပံတံဝိရမနုဝေအဲ့ဒီပွားတဲ့ခါကာလကြတော့လေတဏှာဒိဋ္ဌိကဆွဲသွားလို့အဲ့ဒီနောက်ကျသွားတယ်လေရှိသေးတယ်တဲ့အဲ့ဒီတော့တဏှာဒိဋ္ဌိနောက်လည်းမပါစင်နဲ့ မြင်ပြီးပြီးချင်းရှုအဲအဖြစ်အပျက်သိအနိစ္စဒုက္ခအနတ္တသိအဲဒီလိုသိအောင်လို့ရှုပါတဲ့မြင်ပြီးပြီးချင်းမရှုနိုင်ရင်တော့ပုဂ္ဂိုလ်ပဲတ attva ပဲမြဲတယ်ချမ်းသာတယ်ထင်ပြီးတော့တဏှာဝင်လာတယ်ဒိဋ္ဌိကဝင်လာတယ်ဟုတ်လားတဏှာဒိဋ္ဌိကဆွဲသွားတာတဲ့အေးမင်းဒီလိုမလုပ်ပါနဲ့ကွာဒီဥစ္စာဒီလိုပဲဒါအမြဲတာကွာဒါယောက်ျားပဲဒါမိန်းမပဲဒါချစ်စရာကောင်းတယ်အစပြုခြင်းတခါတဲ့တဏှာဒီလိုဆွဲသွားတာရှိတယ်ဟုတ်လားအဲဒိဋ္ဌိကလည်းပဲဟာပုဂ္ဂိုလ်ပဲအသက်ရှင်နေတဲ့အကောင်မြဲတည်နေတာ ဒိဋ္ဌိကလည်းဒီလိုဆွဲဆိုတာရှိတယ်ဟုတ်လားအဲဒီလိုတဏှာဒိဋ္ဌိနဲ့မဆွဲနိုင်အောင်အာတာဟိရတနာဒိဋ္ဌိဖြင့်ဆွဲနိုင်ရင်မရှိအောင်နှုတ်ရရေးပွားစီရမယ်တဏှာဒိဋ္ဌိဆွဲသွားရင်ဝိပဿနာမတည်တော့ပြည့်တော့တာပေါ့ဟုတ်လားအတန်ကုပံတဏှာဒိဋ္ဌိအကြောင်းပျက်စီးခြင်းလည်းမရှိအောင်လို့အနုဒီဝရေးပွားစီရမယ်အဲတဏှာဒိဋ္ဌိမဆွဲနိုင်အောင်တဏှာဒိဋ္ဌိကြောင့်ရှုမှုသိမှုတွေမပြတ်အောင်ဆိုင်မြင်နိုင်ကြတိုင်းနေ မပြတ်ရှိပါတဲ့ဝါတဲ့ဒီလိုဆိုရဟုတ်လားမှန်ပါအဲ့ဒါကိုပါဠိကထာတော့စုံသွားပြီမနေ့ကဆောင်းမုတ်ကလေးတွေဆိုရအောင်တဲ့နာရီတော်တော့ပုံသွားပြီတော်တော်ရှိပါသေးတယ်ရသလောက်ဟောရမှာပဲတတ်နိုင်ဘူးရတွေကဟောတော့သူကပြောကြရရရှိတော့ပြောရတယ်နားလဲအောင်လို့အဟောင်းကိုလည်းမပြန်နဲ့အစ်ကိုလည်းမကြံနဲ့ဖြစ်စေယုံနာပိစုပ္ပမှန်တရားရှုမှတ်ပါတဲ့မနေ့ကဆိုပြီးတာနော် ခဏလေးနှစ်ခေါက်လောက်တော့ဆိုရကြအောင်လေအဟောင်းကိုလည်းမပြန်နဲ့အဟောင်းကိုလည်းမပြန်နဲ့အသစ်ကိုလည်းမပြန်နဲ့အသစ်ကိုလည်းမပြန်နဲ့အဟောင်းကိုလည်းမပြန်နဲ့အဟောင်းကိုလည်းမပြန်နဲ့အသစ်ကိုလည်းမပြန်နဲ့အသစ်ကိုလည်းမပြန်နဲ့ဖြစ်စေယုံနာဖြစ်စေယုံနာသစ္ဆုတ်ပံသစ္ဆုတ်ပံအမှန်သိအောင်ရှုမှတ်ပါအမှန်သိအောင်ရှုမှတ်ပါဖြစ်စေယုံနာဖြစ်စေယုံနာ စုတ်ပံအမှန်သိအောင်ရှုမှာပါအမှန်သိအောင်ရှုမှာပါအဲအဲ့ဒီခါရနှစ်ခုကိုဘုန်းကြီးတူတူလေးနဲ့ဆောင်ဖို့စီရတာနှစ်ကြောင်းနဲ့ပြီးတယ်ဟုတ်လားတိတာနန္ဒာကမေယနာပတိကခေနာဂတံရတိတာဘိနာတံအပတိသအနာဂတံအဲ့ဒီတရားဓာရကိုအဟောင်းကိုလည်းမပြန်နဲ့အစ်စ်ကိုလည်းမကြံနဲ့လူရင်းနေတယ်အဟောင်းကမရှိတော့မပြန်နဲ့အစ်စ်ကလည်းမပေါ်လာသေးတော့မကြံနဲ့တကယ်ကြီးလေးဆိုရင်ဆိုရင်တော့ သာပြီးတော့ပေါ်လာပါလေဒါမှလည်းအဲ့ဒါတွေကတော့သိပြီးတော့မလို့လို့ရင်းလေးတွေအဟောင်းကိုလည်းမပြန်နဲ့အတိတ်ကိုလည်းမပြန်နဲ့ရှေးအောင်တွေလည်းပြန်တွေးမနေနဲ့နောင်ရည်တွေကိုလည်းပဲဘာဖြစ်ရပါလဲညာဖြစ်ရပါလဲဘာဖြစ်အောင်လုပ်မယ်ညာဖြစ်အောင်လုပ်မယ်စသဖြင့်တွေးမနေနဲ့ဖြစ်ခက်ယုံနာလေးဒါရှိပါတဲ့ပစ္စုပန်ယုံနာလေးဖြစ်ခက်ဖြစ်ခက်ရှိပါတဲ့အဲ့ဒါကိုဖြစ်စေယုံနာပစ္စုပန်မှန်ပြီးအောင်ရှိပါဖြစ်စေမြင်စေကြားစေဓဝါ၆ပါးပေါ်စေပေါ်စေပစ္စုပန်တရားတွေမှန်တိုင်းပြီးအောင်ရှိပါတဲ့ အဲယုတ်တရားနာတရားလည်းပိုင်းခြားပြီးတော့သိပါတယ်အကြောင်းနဲ့အကျိုးတွေဆက်ဆက်ဖြစ်နေတာလည်းပဲရှုနေရင်လည်းကိုယ်ဉာဏ်နဲ့သိပါတယ်ခဏနဲ့ဆက်ဖြစ်လိုက်ကြောက်လိုက်ပေါ်လာလိုက်ကြောက်သွားလိုက်အဖြစ်ပြက်လည်းပဲကိုယ်ဉာဏ်နဲ့သိတယ်အဲ့ဒီဖြစ်တဲ့ပြီးတော့အနိစ္စဒုက္ခအနတ္တတွေလည်းသိပါတယ်ဒါတွေကိုယ်ဉာဏ်နဲ့ရှင်းရှင်းလင်းလင်းသိရတယ်အဲ့ဒီတော့အမှန်နဲ့သိအောင်လို့ရှုပါတဲ့အဲ့ဒီရှုရတာဟာအနိစ္စ ानु ပါဒနာဒုက္ခ ानु ပါဒနာစသည်ဖြင့်ခုနှစ်ပါးရှိတယ်အဲ့ဒီခုနှစ်ပါးကိုပွားစီရမယ်ဘယ်တရားပွားရမလဲခုနပြောတဲ့အတိုင်း မိမိတို့လိုရှိရတဲ့အရိယာမဲ့ဖို့တွေရောက်အောင်ပွားရမယ်။ဘယ်လိုပုဂ္ဂိုလ်ကပွားရမှာလဲဆိုဝိရာအမျောမြင်ညာမြညာနဲ့ပြည့်စုံသောယောဂီပုဂ္ဂိုလ်ကပွားများရမယ်။သံဃာဘေးကိုမြင်တဲ့ပုဂ္ဂိုလ်တွေအထုတ်ကြတာပဲ။သံဃာဘေးမမြင်တဲ့ပုဂ္ဂိုလ်တွေအာမထုတ်ဘူးဟုတ်လား။မှန်ပါဗျာ။သံဃာဘေးမြင်တဲ့ပုဂ္ဂိုလ်တွေချို့တရားနာတော်မလာဘူး။တခါကတနေ့ရမှာတရားဝဲခြင်းပါတော့သွားပြီးတော့ဟောတယ်။ကြောရရပါတော့။အဲဒီမှာသွားရစားရတကားတွေကနေပြီးတော့ လူတယောက်ကိုတရားနာဖို့ရသွားခေါ်တာတဲ့တရားနာဖို့ရသွားခေါ်တော့သူကဘယ်နဲ့ပြောတော့ဆိုတော့သူတို့ရာဒီမှာစာရေးတော်ရေးကြက်ပြီးတော့နေလို့မနာလုံနေရတာခင်ဗျားတို့ပဲတရားအထုတ်ပါဗျာခင်ဗျားတို့တရားထုတ်ပြီးတော့တရားတွေရသွားလို့ရှိရင်နိဗ္ဗာန်ရောက်သွားရင်အဲ့ဒီကလူတွေကြော့သွားရင်သူတို့စာရေးတော်ရေးတွေနည်းနည်းခြောင်သွားမှာပဲဒီလိုပြောတာလေသူကအဲ့ဒီတော့သူတို့ကသူတို့ကတော့စာရေးတော်ရေးခြောင်ဖို့ပဲရေးကြည့်နေတယ်သူကအဲတရားထုတ်ပဲအရင်ကြည့်မှန်ကားတာစာရေးတော်ရေးခြားနေတာဒုက္ခရောက်လာမို့လား ဒီဘဝစာရတော်ရည်တွေကြက်တယ်လို့ပဲနောင်လည်းဒီလိုကြက်နေရင်ဒုက္ခမရောက်ဘူးလားဒုက္ခရောက်တယ်အဲ့ဒါတွေလည်းကင်းရှင်းအောင်လည်းနိဗ္ဗာန်ရောက်ဖို့အားထုတ်ရတာဣဇေဝကိစ္စမတပံကောဇင်ညာမရဏသူဝေနာယိနောသင်္ကရဒေနာမဟာသေနရမေစုနာအဲ့ဒါလေးတော့ဆောင်းမူကလေးတို့ဆိုပြီးတော့တော်ကြတယ်မနေ့ကလည်းပြောပြီးသားပဲဒီနေ့ပဲအထုပ်လက်ရှင်ကမွှင်းနဲ့ရေးကြည့်တယ်စစ်ပီညာတဲ့သင်မင်းနဲ့မိတ်ခွဲထားခြင်းလည်းမရှိဘူး ဘူးတဲ့ဆိုရမယ်စစ်ပီများတဲ့စစ်ပီများတဲ့သိမင်းနဲ့သိမင်းနဲ့မိတ်ဖွယ်ထားခြင်းမရှိပါမိတ်ဖွယ်ထားခြင်းမရှိပါသဇိုးပေထာသဇိုးပေထာစစ်အင်အားစစ်အင်အားစုထားခြင်းလည်းမရှိပါစုထားခြင်းလည်းမရှိပါအဲစစ်ပီရဲ့တရားတွေကြောင့်စစ်ပီရဲ့အများကြီးရှိတာတဲ့သိမင်းမှာအနည်းနည်းနဲ့သိနိုင်တယ်တဲ့အဲ့ဒီသိမင်းနဲ့လည်း မိတ်ဖွဲ့ပြီးအချင်းချင်းပေးထားခြင်းမရှိပါဘူးတဲ့တစိုးလက်ဆောင်လည်းပေးထားခြင်းမရှိပါဘူးတဲ့သူ့ကိုခုခံပြီးတိုက်ခိုက်ဖို့ရစိတ်အင်အားလည်းစုပေါင်းထားခြင်းမရှိပါဘူးတဲ့အဲဒါကြောင့်မို့တဲ့ထို့ကြောင့်မျက်ချာမနာယံအာထို့ကြောင့်မျက်ချာမသေးယံဧကန်တိတိမပြီးပါဒါကြောင့်မို့ခဏမသေးသေးဘူးအဲလက်ဖြင့်ငါမသေးသေးဘူးစသည်ဖြင့်ဒီလိုကိန်းနေမကြွနိုင်ဘူးတဲ့အဲဒီတော့မသေးကြတော့ဘူး လက်ပြင်ကတရားမရွှင်နဲ့ဂဏီအာထုတ်ပါဘာမှသူစားကိုလိုအပ်တဲ့အကျိုးတွေရမယ်ဒီယုံနာခန္ဓာမြည်ပြုပြီးတော့ကိုလိုအပ်တဲ့ဝိပဿနာတရားတွေ မဂ္ဂညာပညာနိဗ္ဗာန်တရားတွေရမယ်လို့ဒီလိုဆိုလိုပါတယ်ဆိုရမယ်ထို့ကြောင့်မြတ်ချံထို့ကြောင့်မြတ်ချံမသေးယံမသေးယံဧကံတိတိမသိပါဧကံတိတိမသိပါထို့ကြောင့်မြတ်ချံထို့ကြောင့်မြတ်ချံမသေးယံမသေးယံဧကံတိတိမသိပါဧကံတိတိမသိပါအဲဒီသင်မင်းနဲ့သင်ချက်ထားခြင်းသို့လက်ဆောင် ပေးထားခြင်းသင်မင်းကိုခုခံရာသုတိဘဝမရှိခြင်း ဆိုတဲ့အကြောင်းများကြောင့်လက်ဆင့်ကမသိဘူးလို့ဧကမပြောနိုင်ပါဘူးတဲ့အဲဒီတော့ဧကမပြောနိုင်တော့လက်ဆင့်ကကြမှာအာထုံမဲ့တစ်ခါကြမှာအာထုံမဲ့ရဲမရှိပါနဲ့တော့ဒီနေ့အာထုံပါလို့ဆိုလိုပါတယ်နေ့ရက်မပြင်းယနေ့ပင်အလင်းညာအာထုပ်ပါနေ့ရက်မပြင်းယနေ့ပင် အလင်းအများအထုတ်ပါအလင်းအများအထုတ်ပါမြည့်တယ်မရှိပဲနဲ့အနည်းမအာမထုတ်သိနေစဉ်ငါမှဘယ်ခါမှနောက်လာမှ နောက်မြင့်မှမရွှေ့ပါနဲ့ဆက်ချင်းနဲ့အာထုတ်ပါတဲ့ဧဝံဝိဟာရေအာတာတယဟောရဓမ္မဒါနိတံတံဝေဘရိကရတောတိတံတောအစိခနေမူနိဧဝံဝိဟာရေအာတာပိအာတာပိကိလေသာကိုပူလောင်စေတတ်တဲ့သမဗရံလုံးလာနဲ့ပြည့်စုံသည်ဖြစ်၍ မြင်နိုင်ကြတိုင်းနဲ့မပြတ် ရှုမှတ်နိုင်အောင်အားထုတ်နေတာကဝိရိယပဲသူကကိလေသာတွေပူလောင်စေတတ်တယ်အဲအဆိုရာများကိုခြောက်စေတတ်တဲ့အပူဓာများလိုပဲကိလေသာတွေပူလောင်စေတတ်တဲ့ကိလေသာတွေ့ခြောက်ကျင်းပြောက်စေတတ်တယ်အဲဒီလုံလောက်ဝိရိယရှိပြီးတော့တကယ်အားထုတ်နေကိလေသာတွေဝင်လို့မရဘူးမြင်နိုင်ကြတဲ့ဓမ္မတဲ့မှတ်နေလို့ရှိရင်ဉာဏ်ကြနေပြီးတော့လောဘဒေါသတွေဝင်ခွင့်ကိုမရဘူးအဲဒီလိုငြိမ့်ပါအောင်အားထုတ်ရတာ ဧဝံဝိဟာရင်အာတာပင် အာတာပင်ကိလေသာကိုပူလောင်စေသောသမဗရာလုံးနာဝိဟာရပြည့်စုံခြင်းဧဝံဝိဟာရင်ဤသောရှုမှတ်ပွားများလျက်နေလေရှိတော်သူကိုဧဝံဝိဟာရင်အာတာပင် အဟောရဓမ္မတန်တိတံအဟောရတံနိညင်မပြအာတာနိဓမ္မပြင်းကြီးပဲအာတာပင်ကိလေသာပူဆောင်လို့ပူလောင်စေသောသမဗရာလုံးနာဝိဟာရပြည့်စုံခြင်းဖြစ်၍ အဲဧဝံဝိဟာရိဆိုပေဒီကနေ့ဖြင့်ရှုမှတ်လျက်နေတဲ့ရှိတော်ပုဂ္ဂိုလ်ကိုတန်တော်ကိလေသာငြိမ့်ပြီးတော်မူနိဘုရားမြတ်စွာဘုရားသည်ဘာရိကာရတော်သည်ကောင်းမြတ်သောညဉ့်ညင်အချိန်ကဘာရိကာရတော်သည်ကောင်းမြတ်သောတခုသောညဉ့်ညင်အချိန်ကရှိသောပုဂ္ဂိုလ်ဟူ၍ကောင်းမြတ်သောညဉ့်ညင်အခါတခုရှိသောပုဂ္ဂိုလ်ဟူ၍အာသိကတိဟောကြားတော်မူလေသည် အဲဒီလိုမပြအားထုတ်နေတဲ့ပုဂ္ဂိုလ်ဟာကောင်းအချိန်ကောင်းခါကာလကောင်းကြာနေတာဒီနေ့မှရင်ဒီနေ့ကောင်းတာပေါ့နေ့ရက်မှရင်နေ့ရက်သုံးရက်မှရင်လည်းသုံးရက်တစ်လမှရင်လည်းတစ်လတစ်နှစ်မှရင်လည်းတစ်နှစ်အဲအချိန်ကောင်းကာလကောင်းကြာနေတဲ့ပုဂ္ဂိုလ်ပဲအဲတော့အချိန်ကောင်းကာလကောင်းကြာဖို့ရည်ကြီးတာပဲဒါမြတ်စွာဘုရားပြန်ညွှန်ကြားသွားပါတယ်အဲဒီမှာအကျေကတော့ခုဟောဖို့ရအချိန်မရှိပါဘူးအချိန်ကြီးอืม ဒီကတော့ဟောဖို့အချိန်မရှိတော့ဘူးလေ15မိနစ်လောက်ပဲလို့တော့9နာရီအပြည့်အောင်ဒါပေမဲ့လည်းနည်းနည်းလေးတော့ပြောရသေးတာပေါ့လေရှိကဘုရားလက်ထက်ကဘုရားဟောထားတဲ့ဒေသနာနဲ့အခုကာလမှာလူတွေရဲ့ဒီအသုံးနှုန်းတွေကတော်တော်ကွာနေတယ်ကွာသိဖို့နားလည်းမလွယ်ဘူးအတိတ်လုံငယ်ကြီးသောတရားကိုဒီအစဉ်လိုက်တယ်ဆိုတာဘယ်လိုလဲတဲ့မေးတယ်ဟုတ်လားပါဠိမမျိုးပါဘူးပါဠိတော့မမျိုးဘူး ဘယ်လိုပဲလွတ်လိုက်တာလဲရှေးတုန်းကတဲ့ဒီဓမ္မရဏအတိတ်ကာလကရှေးကာလကဒီလိုရုပ်နဲ့ပြည့်စုံခဲ့ပြီဒီလိုဝေဒနာနဲ့ပြည့်စုံခဲ့ပြီဒီလိုသင်ညာနဲ့ပြည့်စုံခဲ့ပြီဒီလိုသင်္ခါရနဲ့ပြည့်စုံခဲ့ပြီဒီလိုဝိညာဉ်နဲ့ပြည့်စုံခဲ့ပြီလို့အဲဒီလိုညုံသွင်းတာဟာရှေးအတိတ်ကိုတဏှာရိတိနဲ့လိုက်နေတာတဲ့ဟုတ်လားသူကစာသုံးနေတယ်ပဲဟုတ်လားစာသုံးနေတယ်ပဲဟောတာတယ်အဲဒီမှာ ရုပ်ဆိုတာလဲစာကစာရဲကအမည်ပဲဝေဒနာဆိုတာလဲအမည်ပညာဆိုတာလဲစာရဲကပါတဲ့အမည်ပရမတ္ထတရားတွေရဲ့အမည်တွေသင်္ခါရတော့ဝိညာဉ်တော့ပရမတ္ထတရားတွေရဲ့အမည်တွေဒါပေမဲ့လို့အဲ့ဒါတွေကိုမြဲတဲ့အနေနဲ့ပုဂ္ဂိုလ်သားတော်အနေနဲ့ဆင်းရဲတာကိုပြောတာဆေးတုန်းကအသုံးနဲ့ခုသုံးနဲ့တော့ကွာနေတယ်သူကဘုန်းကြီးတို့ကခုသုံးနဲ့ပဲပြောရတယ်နားလည်အောင်လို့မြင်တိုင်းမြင်တိုင်းမရှိလို့ရှိရင်အဲ့ဒီမြင်စဉ်ကာလကသင်ရှားခဲ့တဲ့တရားတွေကို အမျက်ရှိနေတယ်လို့ထင်တာပဲဟုတ်လားမှန်ပါနည်းကိုကိုကိုစိတ်ထဲကမြင်လာလည်းပဲဒီမြင်အမျက်ရှိနေတယ်မြင်ရတဲ့ဟာတွေလည်းပဲခေါင်းကမြင်ရတာတွေအခုလည်းရှိတယ်ခေါင်းကဒုတိယကိုခေါင်းကမြင်ခဲ့တယ်ဆိုရင်အခုပြန်စဉ်းစားတဲ့အခါကလည်းအဲ့ဒီလူကခေါင်းကရှိတယ်လို့မထင်ဘူးလားထင်ပါဗျာဟုတ်တယ်ခေါင်းကရှိတာပဲဘယ်နာရောက်နေတယ်ဒီလိုထင်တယ်နောက်ဒီကကိုယ်ကတွေ့ရမယ်ဆိုရင်ဟာဟိုလူခုဒီရောက်လာပြန်ပြီဒီလိုမထင်ဘူးလားထင်ပါဗျာအဲ့ဒါရှိရရှိကရှိတဲ့ မြင်တာကတော့ရုပ်မြင်တာပေါ့ဟုတ်လားမှန်ပါအဲဒီရုပ်ဟာအများအားတည်နေတယ်ထင်တာပြီးတော့လှပါတယ်လို့လည်းထင်တာပဲအမျိုးသမီးမျိုးသားအချင်းချင်းရွယ်ကောင်းနေဆိုရင်အချင်းချင်းကြည့်ပြီးတော့လှပါတယ်လို့ထင်တာပဲအဲ့ဒါဒုက္ခချမ်းသာတယ်လို့ထင်တာတို့ကဟုတ်လားမှန်ပါอืมအသက်ရှင်နေတဲ့အတ္တကောင်လည်းထင်တာပဲအသက်ရှင်နေတဲ့ပုဂ္ဂိုလ်ပဲဘယ်လိုလဲထင်တာလဲအဲ့ဒါမြညာနေပြီယုံစင်းကြောင်းပြုပြီးတော့ထို့တူကြားရတာအပန်ကြောင်းပြုပြီးတော့လည်းဒီတိုင်းနဲ့အဲနာယာအနတ် အနံ့ကတော့အနံ့ကြီးတရားဖြစ်တဲ့ပုဂ္ဂိုလ်အနေနဲ့ဒီလိုဆွဲလာအရသာကတော့စားတဲ့ရတာကတော့ချက်တိတ်ကြီးတဲ့ပုဂ္ဂိုလ်အဲဒီတော့ဆွဲလာအတွေ့အထိတွေကတော့ပြင်တွေ့ထိတာဘာလို့ဆိုတော့တွေ့ထိတာအဲဒီတွေ့ထိတဲ့ဥစ္စာတွေကမြဲတည်နေလို့ထင်တာပဲဥပမာအပြင်ခလုတ်တိုက်တယ်ဆိုတော့အဲ့ဒီခလုတ်တိုက်တဲ့ခလုတ်ဟာအမျက်ရှိနေချင်းနေတာပဲဟုတ်လားမှန်ပါဗျာမှန်ကတော့အမျက်မဟုတ်ဘူးအဲ့ဒီတိုက်တဲ့အခါကလားရှိခဲ့တိုက်ခဲ့တဲ့ရုပ်ကတိုက်တုံးကရှိတာမရှိဘူးနောက်တော့နောက်တစ်ခါအသေးသေးတွေရှိတယ်ပဲဘယ်မှဒိနာမရှိဘူး အဲဝိပဿနာတကယ်ရှိရင်အဲ့ဒီတိုင်းသိတာဘယ်မှမသိဘူးဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်မှမြဲတာလေအကုန်သိတာအဲဒီတော့သိအောင်ရှုလို့ရရှင်းတော့ခေါ်တဲ့ဒေသနာနည်းနဲ့အရင်ကငါအရင်ကငါဟာဒီလိုရုပ်ခြင်းနဲ့ပြည့်စုံခဲ့တယ်ဒီလိုရုပ်ရှိခဲ့တယ်ကိုရုပ်ကိုပေါ့လေအဲကိုလက်ကိုကြည့်ပြီးတော့မြင်လို့ရှိရင်ရှင်းတော့ငါလက်ကဒီလိုဟာပဲတောင်းတော့ပြင်းပြင်းနဲ့ အခုအရွယ်ကြီးလာတော့သူကလည်းပဲလက်တရမြန်ကြအောင်ဟုတ်လားမှန်ပါအဲရှိကဟာတွေပြန်ပြီးတော့စဉ်းစားပြီးတော့ตาလေးတာကိုဟွန်းပြီးတော့ခံစားမှုဝေဒနာတဲ့အရင်တုန်းကတော့နေကောင်းထိုင်ကောင်းနဲ့ပျော်မွေ့အနာချမ်းသာနေတာအခုတော့နေမကောင်းတဲ့ခါပြန်စဉ်းစားလို့ရှိရင်ရှိကငါဒီလိုကောင်းစားခဲ့တယ်ချမ်းသာခဲ့တယ်ဒီလိုလဲစဉ်းစားတယ်အဲတော့ပညာရဲ့ရှိကအမှတ်ပညာတွေသိကောင်းတာအခုအမှတ်ကလည်းကောင်းမှန်းနေတော့ဘူးကြီးသွားလို့ရှိရင်တဲ့ရွယ်ကြီးရင်ပညာတွေဆိုတာ သဲညံကြဘူးဘုန်းကြီးတို့တော့သဲညံကြဘူးနာမည်ရင်းရတဲ့ခါတခါပေါ်လို့တော့မရဘူးပညာတွေဘယ်လိုဖြစ်မှန်းမသိဘူးဘာမှခက်ခဲတာလည်းမဟုတ်ဘူးအဲအရာထဲကပညာတွေကိုယ်နဲ့အမှန်ရင်းနှီးသိနေတဲ့လူတွေနာမည်လည်းပေါ်လို့မရအောင်ပျောက်ပျောက်သွားတယ်သူကလုံးလုံးလည်းကြောက်တာမဟုတ်ဘူးနောက်တော့လည်းပေါ်သေးတာပဲဥစ္စာအဲဒီလိုပညာတွေကသေးတာမကြောက်ဘူးကွာသင်္ခါရတွေတဲ့သင်္ခါရဆိုတာကများပါပဲဒီကူကအလုံး90တောင်ရှိတာအများကြီးအဲ့ဒီတရားတွေလည်းဆေးရုံကဘယ်လိုဘယ်လိုဟာတွေနဲ့ပြည့်စုံခဲ့တယ် ဝိတက်ဆိုတာအစေးရကြံနေတဲ့တာလေဝိစာရသုံးကဆင်နေတာလေอืมလောဘဆိုတာလူကျင်နေတာလေဒေါသဆိုတာစိတ်ဆိုးစိတ်ပြည့်နေတာလေอืมပြီးတော့အာလောဘဆိုတာမလူကျင်နေတာလေအာရောဓဆိုတာကချမ်းသာပါစေလို့မေတ္တာပွားရတာလေအဲဒီလိုဟာဒီပေါ့အများကြီးရှိတယ်သူကသင်္ခါရတွေအများကြီးရှိပါတယ်ပြီးတော့ဝိညာဉ်စိတ်တဲ့စိတ်ဆိုတာကလည်းရှိတော့ကငါဒီလိုစိတ်ကလေးတွေဖြစ်ခဲ့ရဲ့အဲဒီလိုပြန်ပြီးတော့စဉ်းစားတာအတိတ်ကိုအတ္တနာနာဂမိယဆိုတာ နဲ့မညီပဲနဲ့အတိတ်တရားတွေလိုက်နေတာတဲ့အဲမြင်မှုကြားမှုတဲ့အာရုံနဲ့ဆက်ပြီးတော့တဏှာတွေဒိဋ္ဌိတွေဖြစ်နေတာအဲဒီလိုမဖြစ်အောင်လို့ရှင်းရမယ်အဲဒီလိုမဖြစ်အောင်ဘယ်နဲ့လုပ်အောင်လဲဆိုဖြစ်ခိုက်ယုံနာလေးသဘောမှန်ပြီးအောင်ရှင်းဖို့လိုတယ်ဟုတ်လားမှန်ပါရှင်းတဲ့အခါကာလကြတော့ပါဠိနဲ့ရှင်းနိုင်ရင်လည်းရှင်းလို့ရပါပဲပါဠိဝါဒနဲ့ပါဠိဝါဒဆိုတာမလွယ်ဘူးဟုတ်လားမှန်ပါဗမာဝါဒနဲ့ဆိုတော့ကိုယ့်ရသုံးနေဆိုလွယ်တာပေါ့မြင်မြင်နဲ့ကြားကြားနဲ့လွယ်တယ်ဟုတ်လား လွယ်ပါဗျာအဲဒီလိုလွယ်လွယ်နဲ့ရှုအောင်လို့ခွန်ကြီးတို့ကညွှန်ကြားတယ်ဘုရားကလည်းဒီလိုလွယ်လွယ်ရှုရသင်ကြားခဲ့တာဟုတ်လားမှန်ပါကိစ္စတော်ဟာသွားသည်ရှိသလားကိစ္စမီဒီသွားသည်ဟူ၍သာနာတိဖြစ်စားတယ်သွားတဲ့အခါကာလမှာတကယ်ဖြစ်တာကရုပ်တရားဝါယောဓပဲဟုတ်လားမှန်ပါရုပ်ရုပ်ရှုဝါယောဓလည်းရှုဒီလိုမညှိုးခဲ့ဘူးသွားရင် သွားတယ်ဟုသိပြီးသွားတယ်လို့လည်းသိရမယ်ရသုံးစကားမဟုတ်လားသွားတယ်ဆိုတာရသုံးစကားပဲမဟုတ်လား ရက်သုံးစကားပါရက်သုံးစကားလူတိုင်းလူတိုင်းကလေးကစပြီးသိနေမို့လားသိပါရဲ့ခင်ဗျာအဲ့ဒီလိုရှိမှပို့ပြီးတော့ရှင်းတာတမာရီလည်းပို့ဖြစ်တာဟိုစာရဲကနာမည်တွေလျှောက်ဆင်းရင်းနေရလို့ရှိရင်တမာရီမဖြစ်ဘူးဟုတ်လားမှန်ပါတမာရီမဖြစ်ရင်ညာမဖြစ်ဘူးအဲ့တော့ရက်သုံးစကားနဲ့ပဲလူရင်းတော့လည်းအဲ့ဒီရာသုံးစကားလည်းအမိကလူရင်းမဟုတ်ပါဘူးမပြောမဖြစ်လို့ပြောရတာဟုတ်လားမှန်ပါမှန်ပါစိတ်ကတော့ဟိုဖြစ်ခိုက်ကလေး စိတ်နဲ့ရှေ့ရှုပြီးပြီးသွားတာလေးလိုရင်းပဲဟုတ်လားမှန်ပါအဲ့ဒါလိုရင်းပါအဲ့ဒါလိုရင်းသွားတဲ့ခါကာလာကြတဲ့ရှင်ဖြင့်ခြေတော့တစ်ခါလေကြွရီကစားပြီးချပြီးတဲ့အောင်အဲတောင့်တာတင်းတာတွန်းကန်တာလှုပ်ရှားတာလေးတွေအပညာနဲ့ပြီးသွားဖို့ရဒါလေးကလိုရင်းပဲဟုတ်လားမှန်ပါဗျာအဲ့ဒါကိုဒါကတောင့်တာပဲတင်းတာပဲတွန်းကန်တာပဲစသည်ဖြင့်ဒါပြောတော့ပြောရတာပေါ့လေဒါကတော့လူရင်းမဟုတ်ဘူး။ဟိုမှာသိတာလေးရလူရင်းဟုတ်လား။မှန်ပါဗျာ။အဲဒီတော့သိအောင်လို့ရှိရတာ။ဒါကြောင့်မို့ မြင်နိုင်ကြားတိုင်းနေဖြစ်ခဲ့ယုံနာနေရှုပါလို့ဆိုလိုတယ်အဲ့တော့အတိတ်ကမလိုက်ဘူးဆိုတာဘယ်လိုအားလုံးဆိုခုနကအတိုင်းပဲအဲရှိကငါမှဒီလိုယုတ်တယ်ရှိခဲ့ပြီဖြစ်ခဲ့ပြီလို့မစင်စားမကြစီဘူးတဲ့အဲမစင်စားမကြစီရင်ပြီးတာပဲဒီလိုအဓိပ္ပာယ်ရှိတယ်ဒါပေမဲ့လို့မစင်းစားမကြကြုံနေတာဖြစ်ဘူးသူကရှုမှဟုတ်လားမှန်ပါဗျာတကယ်ဖြစ်တဲ့တရားလေးရှုမှအဲရှုဖို့ရကို ရှိကဝဟာရကဒီလိုပဲဟောထားတယ်လို့အဲဒါခန္ဓာ၅ပါးနဲ့ခွဲပြီးတော့ဟောထားပါတယ်နောင်နာကကိုမကြံနဲ့ဆိုဒီတိုင်းနဲ့နောင်ကြတယ်ဘယ်လိုရုပ်တွေအဲရှိရပါလို့ဤအဲဒီတော့ဘယ်လိုဝေဒနာတွေရှိရပါလို့ဤဘယ်လိုပညာတွေရှိရပါလို့ဤအဲဒီတော့စဉ်းစားတဲ့ဥစ္စာကဒါနောင်နာကကိုညှို့တင်တောင်းတာလားတဲ့အဲဒီတော့မတောင်းတာလားဘာလို့လဲနောင်ခါကာလဒီလိုရုပ်နဲ့ပြည့်စုံပါလို့ဤဝေဒနာနဲ့ပြည့်စုံပါလို့ဤလို့ မတောင်းတာဘူးတဲ့မတောင်းတာလို့ရှိရင်ပြီးတာပဲဒါမတောင်းတာအောင်ကဒီတိုင်းထားလို့တော့ဖြစ်ဘူးဟုတ်လားမှန်ပါဗျာစိတ်ကရှုမှသဘောမှပြီးမှအဲ့ဒါပြီးအောင်တော့နောက်ပစ္စုပန်နဲ့ဆိုရဟန္တာမှာကြတော့သိသိချာချာပါပဲအဲ့ဒီတရားတွေရှိပါတယ်တဲ့အဲ့ဒီမှာလည်းပစ္စုပန်တရားတွေမပြတ်ရှုပြီးတော့ဇနာရိဋ္ဌိမဆွဲငင်နိုင်အောင်လို့ပြတ်ရှုနေပုံကြတော့အခြေခံအစရည်ရသော်တရားတော်တော်ရှိရှိဝိပန်ထားတယ်အတုတဝါတဲ့အရှားမြင်မရှိတဲ့ပုဂ္ဂိုလ် တဲ့တရားကိုမကြဘူးရုပ်ရဲ့နာရဲ့အနိစ္စဒုက္ခအနတ္တမကြဘူးအဲဒီတော့အာဂမတုဒ္ဒလည်းမရှိဘူးအဓိကမတုဒ္ဒဆိုတာတော့ကိုယ်တိုင်ရှုကိုယ်တိုင်တွေ့ပြီးတော့သိတဲ့ဥစ္စာအဓိကမတုဒ္ဒပါလေဒါတရားကိုတကယ်သိတာပါကိုယ်တိုင်တွေ့အာဂမတုဒ္ဒအဓိကမတုဒ္ဒမရှိတဲ့ပုဂ္ဂိုလ်ကတဲ့ဒီရူပံအတ္တတော်သမနုပါဒတိရုပ်ကိုအတ္တလို့ဒီလိုထင်တာမြင်လို့ရှိရင်ဖြင့်မြင်ရတဲ့အဆင်းရုပ်ကိုအတ္တ ပုဂ္ဂိုလ်ကိုမြင်လို့ရှိရင်ငါပဲသူညမြင်လို့ရှိရင်ယောက်ျားပဲမိန်းမပဲအဲဒီလိုအတ္တအနေနဲ့သူကသိတာတဲ့ဒါရူပံအတ္တတော်သနုပါဒတိရူပဟာရူပဝန္တံဝအတ္တနာသနုပါဒတိအတ္တမှာရုပ်ကလေးရှိတာပဲအတ္တအသက်ရှင်တဲ့ကောင်ကရုပ်ကလေးနဲ့ဒီမြင်ရတဲ့အစင်းရုပ်ကလေးနဲ့ငါအတ္တတွေကတွဲနေတာပဲဒီလိုလည်းပဲထင်တယ်အတ္တနိဝါရူပံအဲဒီမြင်ရတဲ့အစင်းရုပ်ကငါအတ္တပေါ်မှာငါကိုယ်ပေါ်မှာကြီးနေတာပဲငါကိုယ်တည်းကြီးနေတာပဲဒီလိုလည်းထင်တယ် အဲဒါရူပသမိန်ဝအတ္တနာအတ္တဆိုတဲ့ငါကောင်သက်ကောင်လေးကဒီရုပ်ကိုမှီဖြစ်နေတာပဲဒီလိုလည်းပဲဖြစ်နေတယ်အဲ့ဒါသက်္ကာရီတွေဖြစ်ပုံကိုဟောတာဟုတ်လားမှန်ပါဗျအဲရုပ်ခန္ဓာနဲ့စပြီး၄မျိုးဝေဒနာနဲ့စပြီး၄မျိုးဉာဏ်နဲ့စပြီး၄မျိုးသင်္ခါရနဲ့စပြီး၄မျိုးဝิญဉ်နဲ့စပြီး၄မျိုးအားလုံး၄၅လေး20ရှိတယ်ဟုတ်လားမှန်ပါသက်္ကာရီ20နဲ့အကျေဝေပါနဲ့အဲ့ဒါလေးရှင်းရှင်းတော့ခွန်ကြီးကဖြည်းဖြည်းချင်းဟောရင်တော့ကောင်းတာဟောမှာမဟောနိုင်ဘူးအဲ့ဒါ အဲ့ဒါတွေဟောရင်တနာကြီးလည်းမလဲဘူးကြာမှသူစားဟောနေမှုချင်းကကုန်းနေပြီကုန်းနိုင်ပဲတည်တော့မယ်ရှင်မာကစီဝေဘာနဲ့ဟာကြတော့အာယရဏနဲ့ဝေဘာနဲ့ဒီကတော့အာယရဏအာယရဏနဲ့မြင်တဲ့ခါကလာမျက်စိနဲ့အချင်းအဲ့ဒါကိုအဲ့ဒါကိုမြစ်တဲ့ပါလို့ရှိရင်ဒါအတိတ်ကိုလိုက်တာပဲအင်းအနည်းနဲ့ခါကလာမျက်စိနဲ့အချင်းအဲ့ဒီအာယုံကိုမြစ်တဲ့ပါခြင်းမရှိလို့ရှိရင် အာအတိတ်ကိုမလိုက်ဘူးဒနာဒိဋ္ဌိနဲ့မဆွဲလာဘူးအဲ့ဒီမှာလည်းမြင်လိုက်ကြရင်ရှုရမှာဟုတ်လားမှန်ပါဒီတိုင်းဒီတိုင်းနဲ့ရှုလို့ရှိရင်ဒုက္ခိုက်တာနဲ့သူဖြစ်ပြသွားတရားတွေပြီးရင်ဒနာနဲ့ဒိဋ္ဌိဘာမှမဖြစ်ဘူးအဲ့ဒီလိုဖြစ်အောင်ရှုဖို့ပါပဲအဲ့ဒါအချင်းချင်းအားဖြင့်တော့ဘုန်းကြီးကသံဃာကလေးတစ်ခုစီထားတယ်စေတိုင်းမပြရှုမှနေရင်ယုံနာနှမျိုးအကြောင်းကျိုးသိမြင်နမြဲဆင်းရဲညာနဲ့ပေါ်လွင် အနာတာပြိယနိဗ္ဗာန်ဝင်အဲ့ဒါ တရားအားထုတ်တယ်နီးအချင်းချင်းကိုလေဟုတ်လားမှန်ပါဗျာဟောဖြစ်တိုင်းမပြတ်ရှိပါမျက်စိကသင်ပေါ်လာတယ်နားကသင်ပေါ်လာတယ်နှာခေါင်းကလျှာကအာပြီးတော့ကိုယ်ကအတွေ့အထိတွေသင်ပေါ်လာတယ်စိတ်ကူးစမ်းကြံနေမှုသင်ပေါ်လာတယ်ဇွာရ၆ပါးကသင်ပေါ်တိုင်းသင်ပေါ်တိုင်းတရားတွေအဲဒီဖြစ်တိုင်းဖြစ်တိုင်းတရားတွေပေါ်တိုင်းမပြတ်တဲ့ဖြစ်ပြီးတော့ပေါ်ပေါ်လာတဲ့တရားတွေပေါ်တိုင်းမပြတ်ရှိမှနေတယ်ပေါ်တိုင်းပေါ်တိုင်းမပြတ်ရှိပါတဲ့သူဖြစ်တဲ့တရားလေးဖြစ်တဲ့နဲ့ဖြစ်တဲ့တည်းပြအောင်လိုက်ရှိနေပါ ခေါ်တိုင်းမပြရှုမှနေရင်အဲ့လိုရှုနေပါဖြစ်မလဲဆိုရှုပါကတော့ထူးခြားသေးပါဘူးအဲရှုလို့သမာဓိရလာတဲ့အခါစိတ်တွေကဟိုသွားကြည့်တာမသွားတော့ဘူးအစားတော့ဟိုသွားလိုက်ဒီသွားလိုက်ရင်စိတ်တွေကထိမ့်လို့ပြေလို့ကိုမနိုင်ဘူးနောက်တော့မထိမ့်ရမသိရတော့ဘူးပေါ်တိုင်းပေါ်တိုင်းနဲ့သိုံသိုံလေးနောက်ကအစဉ်ပြလိုက်ပြီးတော့သိတယ်အဲ့ဒီခါကျရင်သမာဓိရသမာဓိရတဲ့ခါကျတော့မှတ်တိုင်းမှတ်တိုင်းကယုံနေတာပိုင်းခြားသိတယ်အဲဖောင်းတယ်လို့မှရင်ဖောင်းတာကတစ်ချာပြီးတာကတစ်ချာဒီလိုကွဲတယ် သွားတယ်မှရင်သွားတာဖြာပြီးတာဖြာဒီလိုကွဲတယ်အဲဒီလိုဒုက္ခိုက်တာနဲ့သူဖြစ်ပြနေတဲ့တရားတွေယုံနေတာလေးတွေပိုင်းခြားပြီးတော့ဒီကြောင်းတဲ့ကျိုးလေးတွေပိုင်းခြားပြီးတယ်။အားရယုံနာနှမျိုးကြောင်းကျိုးတွေယုံနာလည်းပိုင်းခြားပြီးတယ်နာမရူပပရိစ္ဆေဒညာဖြစ်ပါတယ်။ကြောင်းကျိုးကိုပိုင်းခြားပြီးတယ်ပစ္စယပရိက္ခညာလည်းဖြစ်ပါတယ်။ဒါလို့ဆိုလိုပါတယ်ပေါ်တိုင်းမပြစုမှနေလဲယုံနာနှမျိုးကြောင်းကျိုးသိမြင်မမြဲဆင်းရဲညာနဲ့ပေါ်လွင် အဲဒီတော့ရှုလို့သမာဓိညာတိုးပြီးအားကောင်းလာတဲ့ခါကျတော့သူ့ခိုက်တာနဲ့ဖြစ်ပြီးကြောက်သွားတာလေးကိုတွေ့ရတာကိုခေါင်းကလက်ရုံလေးပေါ်လာပြီးကြောက်သွားတာတွေ့ရတော့မမြဲဘူးလို့သိတာလို့ပဲဘယ်ဟာမဆိုရှိလဲရှိတယ်ကြောက်ကြောက်သွားတာကြီးတွေ့ရလို့ရှိရင်မမြဲဘူးဆိုတာကိုယ်တိုင်သိတာပေါ့ဟုတ်လားအဲမမြဲဘူးပြီးရင်ဆင်းရဲတယ်ပြီးတော့တာပဲအနတ္တလည်းပြီးတော့တာပဲအတ္တတော့ပဲဟုတ်တော့မလဲဖြစ်ပြီးကြောက်တာဟုတ်လားသက်ရှင်နေတဲ့ကောင်ကဂရီပုဂ္ဂိုလ်တွေဆွဲတာမွေးတွေကငငယ်တွေကအခုရထိ တကူတည်းပြီးနေဖြစ်တာဟောအဲ့ဒါအတ္တကောင်ဆွဲနေတာအခုမြင်ပြီးချက်ချင်းပြောက်တာမရှိတော့ဘူးဆိုရင်အတ္တကောင်လို့ပြန်ဆွဲလမ်းနေရှိတော့မယ်ဒါကြောင့်မို့မမြဲခြင်းရဲ့ညာထဲမှာပေါ်ပါတယ်ပေါ်ပြီးတော့အနတ္တလည်းပြီးပါတယ်အနတ္တပြီးပြီးလို့ရှိရင်ဥပဒနာညာရှင်းတာပြည့်စုံတဲ့အခါမှာယုံနာသင်္ခါရချုပ်ငင်းတဲ့နိဗ္ဗာန်နဲ့မျက်မှောက်ပြုပြီးတွေ့ပါတယ်အဲ့ဒါကိုဘုန်းကြီးဆောင်းမလို့အချင်းချင်းစီထားတယ်အဲ့ဒါလေးဆိုပြီးရင်တော့ဝိပဿနာရှုပြီးတရားသိရမှာဟုတ်လား ကိုယ်တိုင်းမပြရှုမှနေလင်ကိုယ်တိုင်းမပြရှုမှနေလင်ကိုယ်တိုင်းမပြရှုမှနေလင်ကိုယ်တိုင်းမပြရှုမှနေလင်ယုံနာနှမျိုးကြောင့်ကျို့သိမြင်ယုံနာနှမျိုးကြောင့်ကျို့သိမြင် ယုံနာနှမျိုးကြောင့်ကျို့သိမြင်ယုံနာနှမျိုးကြောင့်ကျို့သိမြင်ပေါ်တိုင်းမပြရှုမှနေလင်ပေါ်တိုင်းမပြရှုမှနေလင်ယုံနာနှမျိုးကြောင့်ကျို့သိမြင်ယုံနာနှမျိုးကြောင့်ကျို့သိမြင်မမြဲဆင်းရဲညာနဲ့ပေါ်လင်မမြဲဆင်းရဲညာနဲ့ပေါ်လင်မမြဲဆင်းရဲညာနဲ့ပေါ်လင်မမြဲဆင်းရဲညာနဲ့ပေါ်လင် မတရားရှုမှနေလင်ပေါ်တိုင်းမတရားရှုမှနေလင်ယုံနာနှမျိုးအကြောင်းကျိုးသိမြင်ယုံနာနှမျိုးအကြောင်းကျိုးသိမြင်မမြဲဆင်းရဲညာနဲ့ပေါ်လွင်မမြဲဆင်းရဲညာနဲ့ပေါ်လွင်အနတ္တသိရနိဗ္ဗာန်ဝင်အနတ္တသိရနိဗ္ဗာန်ဝင်ပေါ်တိုင်းမတရားရှုမှနေလင်ပေါ်တိုင်းမတရား နာနေလေယုံနာနှမျိုးအကြောင်းကျိုးသိမြင်ယုံနာနှမျိုးအကြောင်းကျိုးသိမြင်မမြဲဆင်းရဲညာနဲ့ပေါ်လွင်မမြဲဆင်းရဲညာနဲ့ပေါ်လွင်နတ္တာသိရနိဗ္ဗာန်ဝင်နတ္တာသိရနိဗ္ဗာန်ဝင်အဲခုနိုင်လည်းပြီးတော့မယ်ဒီဟာရှုပုံလေးပြောပြီးတော့ဒီနေ့တော့3မိနစ်လောက်တော့မှတ်ကြအောင်ပြန်ဟုတ်လားမင်းကညာမိနစ်3မိနစ်ကြီးရုံလေးပါပဲ ကမ္မထာကြောင့်တကယ်လားအာမထုနိုင်တဲ့ပုဂ္ဂိုလ်တွေညီရသွားကိုယ်အိမ်ငယ်ပြုကြအားထုတ်ကြဖို့ပါပဲအခုပြောတဲ့ပေါ်တိုင်းစာမြင်တိုင်းကြားတိုင်းနားနဲ့စသဖြင့်တွေ့ထိတိုင်းဒီကုသနာကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းအကုန်လုံးရှိရမယ်ဒါပေမဲ့စပြီးအကုန်လုံးမရှိနိုင်ပါဘူးနည်းနည်းကစရှိရတယ်ဒါကြောင့်ဘိုက်ကဖောင်းလာပြီလားအစပြီးရှိကဘုန်းကြီးကညွှန်ကြားထားတယ်မင်းညာလည်းပြောပြီးပါပြီအဲဘိုက်ကိုစိတ်နဲ့စိုက်ချာဖောင်းတယ်လာရင်ဖောင်းတယ်လို့မှပင်ကြသွားရင်ပင်တယ်လို့မှဖောင်းတယ်ပင်တယ်လို့ဆိုလေးကတော့ အစားကဆိုမဟုတ်ပါဘူးစိတ်ပြီးလေးနဲ့ပါပဲလူရင်းကတော့ပြီးပါလူရင်းနဲ့ဖောင်းစားကဖောင်းဆုံးတယ်အောင်ပင်စားကပင်ဆုံးတယ်အောင်စီးလိုက်ရတယ်လို့ပဲပြီးလေးအရင်အစဉ်ပြလိုက်ပြီးတော့နေရတယ်။ဟောင်းနေအိမ်နေဟောင်းနေအိမ်နေစူလိုက်ပြီးတော့မှတ်နေရတယ်။အဲဒါရှုနေရင်စိတ်ကူးကတခြားတဲ့ထွက်သွားတာရှိတယ်စိတ်ကူးဖြစ်လာတယ်အဲဒီစိတ်ကူးလေးလည်းမှတ်ရမယ်စိတ်ဓာတ်ဥပါဒနာတို့ကမှန်ကောင်းတယ်စမရှိတဲ့စိတ်လေးခုမှဖြစ်လာတာဖြစ်ပြီးတော့ကြောက်တာမရှိဘူးအဲအိဋ္ဌမမြဲတဲ့တရားဆိုတော့မနှထင်ရှားတယ်သူက စိတ်ကူးရင်စိတ်ကူးရစဉ်းစားရင်စဉ်းစားရပြီးဖြစ်တဲ့တိုင်းမှပြီးရင်ဖောင်းတာပြင်တာပြန်မှကိုယ်ကညောင်းတာဝေဒနာချင်းခဲတာတွေဝေဒနာပေါ်ရင်ဒုက္ခဝေဒနာကုလည်းရှိရမှာညောင်းရင်ညောင်းတယ်နားရင်နားတယ်ပူရင်ပူတယ်ဒီချာစရပြီးတော့မှတစ်ချက်သုံးချက်အဲသုံးချက်လေးချက်လောက်မှပြင်တော့ပါပြီးရင်ဖောင်းတာပြင်တာပြန်မှလက်တွေကြီးတွေကိုယ်ကပြန်လှုပ်ရှားရရှိရင်အဲ့ဒါတွေလည်းမှရမယ်ပြီးရင်ဖောင်းတာပြင်တာပြန်မှဟိုခဏလေးတော့လက်ရှိရှိရရှိလှုပ်ရှားဖို့တော့မရှိပါဘူး3မိနစ်လောက်ကျင်းနေနေပြီးတော့ဒါမှပါအပန်ကြရင်ကြားတာမှပြီးရင်ဖောင်းတာပြင်တာပြန်မှ အဲ့ဒါတော့ပါပဲအဲ3မိနစ်ညနာရီမှတ်ထားလို့9နာရီလောက်တော့3မိနစ်ပြည့်သွားပါပြီဓမ္မနည်းဓမ္မနည်းအတွင်းမှာမှတ်ချက်ပေါင်း30 40 50 60ဒီရပါတယ်ဓမ္မဓမ္မဒီမှာမနေ့ကပြောတဲ့မဂ္ဂင်7ပါးတရားတွေပါဝင်နေတာပဲမဂ္ဂင်7ပါးတရားတွေပွားတယ်ဣဇေဝကိစ္စမာတဗံကောဇင်ညာမရဏတုဝေဒုက္ခဆိုတာတဲ့အတိုင်း အာတာပံသမဗရံလုံးလာပြင်ပြုစဉ်ပြုလိုက်သောဝိပဿနာရှုမှမူအလုတ်ကိုဧဇေဝမျက်ဖြံတရက်နေ့ရမရှိယနေ့ပင်လင်ဧသံကာတာပံပြုအာ၏ပြုအာမည်ပြုလေအဲဒီတော့မြတ်စွာဘုရားမိမစတဲ့ကိုခဏိပဲရှုမှအစာပြုပါပါပြီဓမ္မအစာအထုနဲ့ယောဂီပုဂ္ဂိုလ်တွေအတွက်ကတော့သူပြောကြမလို့ပါဘူးမရှိဘူးတဲ့ပုဂ္ဂိုလ်တွေဆင် ရှုမှတ်တာလည်းအစာပြုသွားပြီ အဲဒါဟာကိုယ်ရောက်တဲ့ခါလဲအားတဲ့ခါကလာအာထုတ်ရသလောက်အာထုတ်ကောင်းတာပါပဲအာဗာမြဝဆင်းရလုံးရောက်ဖို့တဲ့အကောင်းဆုံးလုပ်ပဲအဲဒီနေ့ညဝေပြီးတော့တရားသိညဆိုရဲ့ယနေ့ခု၌ကျွန်ုပ်တို့ပြုစုပွားများအာထုတ်အပ်သောဒါနာကုသိုလ် ီလကုသိုလ်ဘာဝနာကုသိုလ်သေယဝိသကုသိုလ်တရားဟောရသောကုသိုလ်တရားနာရသောကုသိုလ်သရှိသောဒီကောင်းမှုအပေါင်းဤအဖို့ပါကကိုမိဖတော်အားမြတ်ပေးပါကုန်၏ ဆွေမျိုးတို့အားဆွေမျိုးတို့အားမြတ်ပေးပါကုန်၏မြတ်ပေးပါကုန်၏ဒီရနိုင်ဒီရနိုင်ရောက်ရှိနေတော့ရောက်ရှိနေတော့လူပရိသတ်လူပရိသတ်နတ်ပရိသတ်အပေါင်းဟာနတ်ပရိသတ်အပေါင်းဟာမြတ်ပေးပါကုန်၏မြတ်ပေးပါကုန်၏လုံးစုံသောလုံးစုံသောသတ္တဝါတို့အားလည်းသတ္တဝါတို့အားလည်းမြတ်ပေးပါကုန်၏မြတ်ပေးပါ ခါတော်မှာစ၍အလုံးစုံသောအတ္တဝါတို့သည်ညရကြ၍ကိုယ်စိတ်နှပြသမာကြပါစေ